သေချံသုံးညာငါးပြသုံးခုနောင်တကုဏသံရှိရဲ့ရှင်မိမဟာကတ္တမရဏိရိတ်တာဒီစကံစပြီးတော့ဘုနဲ့နေဒီကံဒီစကံစပြီးနဲ့နေဒုညညာဒီရန်တရေကြီးကြောင်း သုတံပထနာအာတုကဂါထာဖြင့်တရားပွဲစပြုပါမယ်ဝါလူပပမိယနာတဲ့ဆန္ဒသာဘာဒီဝတာသဗ္ဗဗုဒ္ဓအနိကဝိနတရာဒုတိပုန္တုတိဝါလူပပမိယနာတဲ့ဆန္ဒသာဘာဒီဝတာသဗ္ဗဓမ္မာအနိကဝိနတရာဒုတိပုန္တုတိ ဝါဒိကကမိငနာရဲ့သံဃာမတေတာသဝတံဃာလူပါလိနန္ဒရာတိဘုံတုတိဒီလိုမှလည်းခုပိုင်းကြီးကဆက်ရဇယနာကြီးကပြည်ရောက်လာကြအောင်ဒီဇယနာပိဋကဘုံတော်ဘုံတို့ဟာသဗ္ဗမိငနာသဗ္ဗမိငနာမိဒဝိလကုဒ္ဒရာနဲ့ဆရာတော်လုံးကုဏ္ဏကောင်းကြီးချမ်းသာမြင်လာတို့သည် ဘဝဒီကုလုံးသင်္ကြန်တော်ကိုသိကြပါကြုံသည်ဒီလိုမှလည်းရောက်ရှိကမ်းနာဆက်ကြတရားနာခြင်းကစီးရောက်လာကြကုန်ဒီတရားနာသိတာဘုံတော်အောင်တို့အားသဗ္ဗဒီဝတာအလုံးစုံသောမြတ်မြတ်နာကောင်းနာအပေါင်းတို့သည်ယခံသူရဲ့ခံသူကိုမိစ္ဆာမေပိဆက်ဆောင်ကြပါဒီကုန်သည်အလောဘုရားဟူဝဝိနာ ဒီငါးပါးကိုပဲသူမကဟုတ်တော်မူကြကုန်တော်အလုံးစုံသောဘုရားရှင်တို့ဒီလိုတည်ရောမေတ္တာတော်အာဟုတော်ဤဆွမ်းချောင်းဒီငါးပါးယခုကံညဆက်ရကလနာရှင်သာရှိရောက်ပါကြကုန်တော်ဒီရနာပိဋကဘုံတော်ကောင်းတို့အားရာခခတ်တယ်သုတိဒီရန်ကင်းပါကိုယ်စိတ်နဲ့ဆရာချမ်းသာဤရနေကြပါသည် ဘုံသူရှင်လက်မှတ်တွင်သိတာကဒီကုံတည်းသံဃာထုမာမိဘာဝနာမလိတံကုလိတံဣတံပိယတိဟိသောအလုံးစုံသောခြေပါတော်တရားတော်မြတ်တို့၏သရိုတေသောအာရုဘောတော်ဤခင်ဗျာဒီလိုမှလည်းသူကမိလာဆက်ပြတရားနာခြင်းကကြည့်ရောက်လာကြမှာသင်္တရားနာသိတာပုံကောင်တို့အားဒါခံခတ်တယ်သူဖြစ်ဒီရန်ခြင်းပါ ကိုယ်စိတ်နဲ့ပြန်ချမ်းသာအမြတ်ကိုသိကြကုန်သည်ဘုံတို့စိတ်နဲ့မှသိသိကြပါပြီကုန်သည်သဗ္ဗသံဃာနုဘာဝနာမြတ်ကံမိယဖရံမိယဆရာမိယမြတ်ကံကနှင့်တကားအလုံးစုံသောသီလကံကလည်းရှင်မြတ်တို့၏သဘောတည်သောမေတ္တာတော်အာနုဘောတော်ဤဆံကြောင့်ဒီလိုမှကလည်းသူကနိညာဆက်ကဉာဏ်နာခြင်းကရှိရတော့ကအတတ်ကုန်သောဒီဉာဏ်နာသိက္ခာပေါင်းတော်ကောင်းတို့အား ရာခံခတ်တိသူတိဒီရန်ခြင်းပါကိုစိတ်နဲ့ကြာဆန်းတာပညာသိကြကုန်သည်ဘုံသူသင်ခြင်းမသည်သိကြပါစေကုန်သည်ဒီနေ့ဟောကြားမယ့်တရားတော်က ဒီဝဒနာရှိရခြင်းအကျိုးတရားနဲ့ဒီဝဒနာရှိရတဲ့ရှိဖို့ရအခွင့်အခါရဖို့ခင်းတဲ့အကြောင်းဣန္ဒြေထေကြောင်းကိုးပါးရဣန္ဒြေထေကြောင်းတပါးဒီသုံးမျိုးကိုဟောကြားပါမယ်ဒီဝဒနာရှိရခြင်းအကျိုးတရားရှိတိုင်းအစအပိုင်းမှာတော့သိတော့မသင်ချာတော့ဘူး ဝိပဿနာရှိလို့အလယ်ပိုင်းနောက်ပိုင်းကြတယ်။ဒါကြတော့ဝိပဿနာရှိရတဲ့အကျိုးတရားတွေထိရှားလာပါလေ။ဒီဝိပဿနာရှိရရင်အကျိုးတရားတွေထိရှားတဲ့အကျိုးတရားတွေဒီဝိပဿနာရှိလို့မာရိညာအကျင့်တွေရှိလာတဲ့ကစိတ်တွေကြည်လင်စိတ်ကြည်လင်ရင်အကျိုးလည်းရတယ်။ စိတ်တွေခိုင်မာလာပြီးအကျိုးလည်းရရင်လောကဝိရဏတွေပြောက်ကင်းသွားခြင်းအကျိုးလည်းရရှိနိုင်တယ်ဉာဏ်ပညာတွေထက်မြက်လာရင်အကျိုးလည်းရရှိနိုင်တယ်ဒီလိုလိုဖြစ်ရကောင်းတာတဲ့တရားပိဋကစဉ်းစားကြပြီးတော့တရားလုံးသိတဲ့တွေရမှန်းနိုင်တယ်ဒီယတနာရှိတာစိတ်ကြည်စိတ်ကြည်မကြည်ဘူးဆိုတာဘာကြောင့်လဲ လောဘကြောင့်လူကျင်တတ်မဲ့လောဘကြောင့်ဒီမှာအမြင့်ဖြစ်တဲ့ဒေါသကြောင့်မတိမလိမ္မာကျင်းရတဲ့မောဟကြောင့်ဖြစ်ကြဒီလိုနေဒီဝဒနာတရားရှိလိုက်တဲ့အခါကျတော့လောဘလည်းတည်ရတည်ရမတ်တဲ့မတ်တဲ့ကျင်းသွားတယ်ဒီကမှရှင်ရဲ့ထိုက်တာဘာလို့မှလူကြီးလုံးမရလောဘကြီးကျင်းသွား ဒီကဒီဥပဒနာရှိတဲ့စိတ်တမ်းမှာဒေါ်လာနဲ့ဖြည့်ချင်းသွားတယ်တပင်းကတပင်းကတခဏတခဏဒီကကလည်းရှိမှနေကြတယ်အမြဲဒေါသနဲ့ဆက်နေကြတယ်ဒီလိုတော့မရှိပါဘူးတဲ့ဒီကနာရှိနေတဲ့စိတ်တမ်းမောဟနဲ့ပြည့်ရတယ်ဒီကနာရှိနေတဲ့စိတ်တမ်းဒီလိုရှိနေတယ်လို့ဒီလိုလည်းမရှိပါဘူးလောဘလည်းရှိဒီကဒေါသလည်းရှိမောဟလည်းရှိစိတ်တရားလည်းရှိတယ်စိတ်ချမ်းသာ စိတ်တည်ကြည်နေပါတယ်စိတ်ချမ်းသာကိုရရှိမှလည်းဆိုလို့ရှိရင်တော့ဝိပဿနာတရားရှိရမယ်ဝိပဿနာတရားရှိသုခကတော့တိတ်တင်ရှားလို့နောက်ပိုင်းမှာစိတ်ကိုကြည်နေတာဘုသူရှားပါဘူးစိတ်တည်လည်းခိုင်မှာစိတ်တည်မခိုင်ပါဘူးသူကဘာကြောင့်လဲလောဘကြောင့်လောဘကြီးတဲ့ပုဂ္ဂိုလ်များတမ်းမဲ့ဆရာလူကြီးဆရာအာရုံနဲ့ပြည့်တိတ်တမ်းမဲ့လူကြီး ငြိမ်းနိုင်တဲ့အိန္ဒြေနေရအောင်သူစိတ်ကအိန္ဒြေနေရအောင်အမှန်ဆွလန်းတဲ့ဖြစ်တဲ့ဖြစ်တွေဖြစ်ပြီးတော့လူကလိုက်ပြီးတော့အိန္ဒြေနေရအောင်ငြိမ်းနိုင်တဲ့ဒေါသကြီးတဲ့ပုဂ္ဂိုလ်ကြီးဒေါသဒုက္ခအကြောင်းအာရုံနဲ့တွေ့တဲ့ကစိတ်ဆိုးအမြင့်ခွဲအိန္ဒြေနေရငြိမ်းနိုင်တဲ့မခံပါဘူးတဲ့ဖြစ်ပြီးကြွညံ့လူတွေပြအောင်နဲ့တကယ်တိတ်လိုချင်တတ်မဲ့ဒီလိုမျိုးတဲ့ မြတ်တရားအိုင်လည်းပဲစိတ်ကစိတ်ဆိုးမြတ်တဲ့ဈေးရန်တဲ့စိတ်ကြီးမဆိုင်ပါဘူးအဲ့ဒီစိတ်ကြီးခိုင်မာပါရဲ့ဥပဒါကြီးအာထုအာထုလိုက်တဲ့အခါကျတော့မထတန်မထတန်လောဘပဲရှင်းစိတ်ကိုလေးရင်းဖြစ်တဲ့လောဘလည်းရှင်းမထတန်မထတန်စိတ်ကိုလေးရင်းဖြစ်တဲ့ဒေါသလည်းရှင်းဒီဒီစရာတတ်မစရာအာရုံနဲ့တွေ့ရတယ်စိတ်က တုံ့လောက်ထောက်ထားမှုတွေကြီးမှန်မှန်လေဒီဒီမှတယ်မဟုတ်အမြတ်ထဆရာဒေါ်လာတဆရာအောင်စမ်းနေရှိရတယ်စိတ်ကမှန်မှန်လေစိတ်ကြီးစိတ်ကိုအမြတ်ထတယ်လို့မရှိမထိုင်မှာကတော့ဗျာဒီတရားရှိမှလို့စိတ်ခံမှာသွားတာလေခံမှာစိတ်ကြည့်ပြွန့်ညံ့တယ်မဆိုင်ပါဘူးဆိုတာကောင်းမှကောင်းပါရဲ့ဟာကောင်းဘဝဖြစ်ကြ အာမတိအလုံးလောကကြီးဖြစ်ဘောလာကြီးအာမတိအလုံးလောကကြီးဖြစ်တယ်တော့မခိုင်းပါဘူးအောက်ကိုတရားတွေပွားနေတာပဲဒီလိုခိုင်းလာနေပါလေဒီလိုရှိတော့ဒီကနာတရားပဲအားထုတ်ရပါတယ်တဲ့လောကဝိရဏတွေလည်းရောက်ပြီးကြတာပါလေဒါမှယောဂဝိရဏတွေဒီလိုရှိတော့ဣရိယာတရားဉာဏ်ကိုရောက်သွားတဲ့အခါပြောက်ကျင်းသွားတာသိချားပါလေ သူပြန်တာပြန်တာမျိုးယောဂီများလည်းကိုယ်တိုင်ပဲသိတံကြတော့သိကြပါလားအမှတ်ကောင်းတဲ့ယောဂပုဂ္ဂိုလ်တာမန်ယောဂဝေဒနာလေးတွေတော့ဈေးသိမစားကြဘူးဈေးကြရတာကြားပါလေခင်ဗျာတဲ့အမှန်လည်းမှတ်လိုက်တာမန်ကျေထိုးတဲ့ယောဂကောင်းသေးတဲ့ယောဂအောက်ရတဲ့ယောဂလေးတွေအမှတ်ကောင်းတဲ့ယောဂများဒီရပြညာလို့ရောက်ရတဲ့ယောဂများသိမစားပါမှတ်လိုက်တာမဟုတ်ပါဘူး ပြတ်သွားတာပဲ။ငါကရှိခဲ့တဲ့ခံကယောဂလေးတွေအကျော်တက်တဲ့ယောဂလေးတွေတာမန်ယောဂဆိုလို့ရှိတယ်။သူတွေကလည်းညာလို့ကဘာသာပြောက်သွားတာများပါတယ်ယောဂလေး။ဘုရားအမှန်တန်ကြည့်ကြတဲ့ယောဂကြီးတွေသမာဓိလူနဲ့တောင်ကုလိုမရခေကောင်းဝါကောင်းနဲ့ကုလိုမရတဲ့အနာရကြီးယောဂကြီးတွေဒီခါရိတ္တဉာဏ်ရောက်အောင်သူစားပြီးတော့အထုံးနဲ့လုပ်လို့ကြောက်သွားတာရှိပါတယ်တဲ့။ တို့ကလည်းမစိုးမေးမလွန်လေးလို့ရှိရင်ရောက်တာတွေသိချင်ရှားပါလေတဲ့ဒီသာရုပ္ပကညာရောက်အောင်သွေးကောင်းကောင်းနဲ့အားထုတ်လိုက်တာရောက်သွားသမားတော်ကြီးများနဲ့ဒီအဆုံးဖြစ်တဲ့ဆေးလာနဲ့ခုတာတော့မှမပြတ်မနဲ့ယောဂဝေဒနာဒီဝဒနာတရားရှိမှလို့ပွားများလို့ရောက်သွားတဲ့အခါကျတော့ခရောဤပုဂ္ဂိုလ်တရားတော်မှာယုံကြည်အားကိုးမှုတွေ ဒီဒီဘဝအမိဘဝယုံကြည်တဲ့တရားတရားကြီးမတုံမလို့ယုံကြည်သွားကြတော့သာသနာအတွက်အကျိုးများပါလောဘဝိရဏကြောက်ခြင်းအကျိုးလည်းရရှိတယ်ဆိုတာသိထားပါပြီတဲ့။တာမန်အထုလို့မရနိုင်ဘူးတဲ့အဲဒီလောကဝိရဏသူကျေဆုကနေတဲ့ပုဂ္ဂိုလ်ကြီးဘယ်ကောင်းကောင်းတဲ့အထုရပါလေသင်္ခါရုပ္ပကဉာဏ်ရောက်အထုရတယ်အထုရရောက်တာများပါလေတဲ့။ ဉာဏ်ပညာရဲ့ဆင်းမြင်လာတယ်ဒီကနေ့ရှိမှလို့ဉာဏ်ပညာသိတဲ့မြင့်သွားတဲ့ပုဂ္ဂိုလ်တွေသိစားပါဘူးတဲ့သင်္ကေကဥပနာတရားအာမထုတ်ခင်တော့ဘုရားချပြီးအရှင်းတန်းနဲ့စာပြီးဒီဖတ်သဘောမပေါက်နားမလည်ခဲ့ဘူးဒီဝဒနာတရားအထုတ်လို့ဉာဏ်နဲ့တော်မြင့်သွားဒီကဘုရားကညာမရောက်သွားမှုတဲ့ယောဂီပုဂ္ဂိုလ် တရားကောင်းကပြန်ဆွဲဆိုတော့ဒီစာအုပ်ကိုဖတ်ကြည့်နားနေသဘောပေါက်သဘောတူကြလို့ဒီစာအုပ်ကိုအကြီးဆုံးတိုင်အောင်နဲ့ဖတ်ရအကုန်လုံးသဘောပေါက်နားလည်သွားဉာဏ်ဉာဏ်လေးဆက်ပြလာတာလည်းမသိကြပါဘူးလားသိကြရဲ့အတန်းစာတွေပြတဲ့ပုဂ္ဂိုလ်တွေလည်းဒီဝဒနာအထုပ်ပြီးတဲ့ပုဂ္ဂိုလ်တွေဝဒနာညာအစဉ်တန်းမြင့်သွားတဲ့ပုဂ္ဂိုလ်တွေဉာဏ်စာတွေသိနေတာသူတို့ကြကြ ဆက်မြောက်ကြပါလေဂုံသူတွေနဲ့အောင်ရတာများပါလေတဲ့ဒါကြောင့်အခုကိစ္စအထူးထူးကြောင့်ကျောင်းသားတွေအရှင်ရတဲ့ခါဥပဒနာကျေတာလို့အာထုတ်ကြတယ်အင်းတိုးများပါလေဘာကြီးရဲ့စက်နဲ့ပဲအာထုတ်အာထုတ်အာထုတ်ရှိရင်တော့အကျိုးများပါဘူးလားအဲ့ဒီအကျိုးလေးတွေကတော့တာမန်အကျိုးလေးတွေပါပဲတဲ့ဒီကိအကျိုးရင်းကတော့ဥပဒနာတရားအာထုတ်လို့ဉာဏ်ပညာရှိတော် သောတပတ္တိနိကပြောသွားတဲ့အခါဒီကိအကျိုးတရားဗราဏဖြစ်တဲ့အကျိုးတရားသင်ရှားလာပါဘူး။သောတပတ္တိနိကပြောသွားတဲ့ယောဂပုဂ္ဂိုလ်နာမကိကသန္တရာဘောဘုံများတော်ကမိမိုက်တဲ့ဆိုးရဲလို့ပြုလုပ်ကြတဲ့အပင်ယောကြားသူနဲ့ခံလို့ကံဟောင်းပြီ။အကုန်လုံးသိကြသောတပတ္တိနိကပြေသလိုက်တယ်။ဒီခုဘဝမှာနေရခြင်းခါရမတိနိုင်မှားလို့ဒီလိုခဲ့မိတယ်။ပင်ယောကြားသူနဲ့ခံလို့ကံဟောင်းလို့ရှိလို့ရှိရင်အကုန်လုံးသိကြ သောတာပတိမိတ်ဆံကပယ်တတ်လိုက်တယ်။မောင်တယ်သောအခါမှာအပေတံ္ဍရာအတွက်အကျိုးပြုလို့မရတော့ပါဘူးတဲ့။ဘဝတံ္ဍရာမှာမပြောက်ဘူးလို့ဒီလိုရသွားပါလေ။ဒီဘဝကမ္မကလေးရှိရင်မရေများကြရအောင်လား။ဒီဝိပဿနာကြည့်ဆုံးတဲ့ပုဂ္ဂိုလ်သောတာပတိမိတ်ဆံကရောက်တဲ့ပုဂ္ဂိုလ်စိတ်ထဲမှာကိုယုံမှန်တယ်မရှိတော့ဘူး။ဒီကမရေမကြနိုင်တော့ဘူး။ဒီဝကဘုံလုံးတော်လို့ဒီဘုံလုံးတော်လို့ဖြင့်ပြိဿံကသွားပြရအောင်လား။ဒီမှာဘုံယုံမှန်တယ်မရှိတော့ပါဘူးတဲ့။ ဒီဝါလုံးကြီးရောက်နိုင်တော့ဘူးဒီဝါကနန္ဒလို့ရှင်ပြိတာလို့ဆိုတဲ့သစီတရားဥစ္စာကဘယ်လိုမှမမြင်ရောက်သွားရအောင်လားဒီတမကိုဒီမှတ်တမ်းပြန်ရှိတော့ပါဘူးမိကဒီဝါမျိုးမရောက်နိုင်တော့ဘူးဒီဝါကနန္ဒလို့ရှင်သူတကယ်လို့ခေါ်တဲ့နော်ရေးရေးဆိုရတဲ့ဘဝအကျိုးကြီးစက်တမ်းပြန်လုံးရှိအလုံးဆိုရတဲ့ဘဝမျိုးမြန်ရောက်သွားရအောင်လားစိတ်ထဲမှာကိုဒီမှတ်တမ်းပြန်ရှိတော့ပါဘူးတဲ့မိကဒီလိုဘဝမျိုးရောက်နိုင်တော့ဘူးဘဝတန္တရာမှာ မကြောက်မလို့ဒီလိုရပါပါလေအပေမျိုးကြားထိနိုင်တော့ကြံတန်းတဲ့လောဘကြံဒေါသကြံမောဟကြံဒီအကုန်လုံးသတ္တပတ္တိညာသိသက်လိုက်တယ်သူတော်တော့အနိုင်တော့တဲ့လောဘခြင်းသူတော်တော့တန်နေတော့တဲ့ဒေါသကြံသူတော်တော့တန်နေတော့တဲ့ဒေဝမတိပိုင်းမှားတဲ့မောဟအကုန်လုံးသတ္တပတ္တိညာသိသက်လိုက်တယ် သူကကိုတက်နေကိုတက်နိုင်တော့အောင်ငါးပါးတိနာကိုလူကျူးနိုင်တော့အောင်စမ်းတဲ့လောဘဒေါသမောဟတွေအကုန်လုံးပယ်သလိုက်တော့ငါးပါးတိနာအကျုံးနဲ့လုံခြုံသွားတယ်လုံခြုံသွားတော့အိမ်ရကြပါတော့နော်လုံခြုံတယ်ခရပုထုဇဉ်ပုဂ္ဂိုလ်တွေလည်းဒီကံနာပိကံနဲ့တကွာကလျာဏပုထုဇဉ်ပုဂ္ဂိုလ်တွေလည်းလုံခြုံအောင်တော့စောင့်သိကြတာပါ ဒါမင်းသောတာပန်ဆောင်ခြင်းရတယ်နဲ့ပုရုဇဉ်ပုဂ္ဂိုလ်ရဲ့ဆောင်ခြင်းရတယ်တော့မတူဘူးတဲ့ပုရုဇဉ်ပုဂ္ဂိုလ်ကဆောင်ခြင်းရတာတော့အထူးပဲတတိထားပြီးတော့ဆောင်ခြင်းရတယ်ဘုရားတကုတ်တဟုတ်ကျုံလာတဲ့အခါမိမိရဲ့ဘုရားတကုတ်တတ်တာမတော်ပါဘူးမိမိကတော့အမျိုးမင်းကြီးတဲ့ပုဂ္ဂိုလ်တွေကဘုရားတကုတ်တတ်တာမတော်ပါဘူးဒီလိုငရေစဉ်ခါလေးကဒီလားရှင်းကြအောင်နေရတဲ့ပုဂ္ဂိုလ် သူကသူ့ကိုတတ်ဖို့မတော်ပါဘူးစသည်ဖြင့်သိမြင်ရတယ်တဲ့ဒီလိုတတ်ဖို့ကသုံးလိုက်တာသိမြင်သူကလူကြီးခိုးရသုံးလိုက်တာဒီလိုပဲသင်ကျင်သုံးတာလည်းဒီလိုပဲဆိုအပုဂ္ဂိုလ်အသက်ရတဲ့လောက်ကြီးတော့သူကလူကြီးခိုးတာမတော်ဘူးဒီလိုအမျိုးနဲ့နည်းနည်းတဲ့ပုဂ္ဂိုလ်ကသူကလူကြီးခိုးတာမတော်ဘူးစသည်ဖြင့်သိမြင်သိမြင်မလုံးတုံးမှုတွေပါမှဒီလိုအလုံးတုံးလေဒီလိုတတ်ပါသိအောင်သိမြင်ရသူကနာမည်ဖြစ်သူကသုံးလိုက်တာလည်းလိုပဲသိမြင်ရတယ် မိရနဲ့ဘုရားသားကိုသိကြမတော်ဘူးမိရတော့မျိုးနဲ့မိနဲ့တဲ့ပုဂ္ဂိုလ်ကဘုရားသားကိုသိကြတာမတော်ဘူးစသဖြင့်ကျုံလာတဲ့အခါသိရတယ်သီဝတ္တကဖြစ်သွားခြင်းရင်သိနေနိုင်မှလုံခြုံတယ်ဒီဘာဝနာပြောရကျုံလာတဲ့တိုင်းနဲ့သိနေနိုင်မှမလုံခြုံနိုင်မှဘုရားမိရသိထားဖို့လည်းမြင်ကြည့်တာကျုံလာတဲ့ဘလိုပဲသိနေနိုင်မှနှလုံးသွင်းနိုင်မှလုံခြုံနေဘုရားပုဂ္ဂိုလ်ရဲ့ ဒီလလုံတော်ဆောင်ထင်းရပုံဟာအမြဲတမ်းဆင်ခြင်တရားနဲ့ဆင်ခြင်ပြီးတော့ဆောင်ထင်းရသောတမဖြစ်သွားတဲ့ပုဂ္ဂိုလ်ကဘလို့လားဆိုတော့ဘလို့မဟုတ်ဘူးတဲ့သူ့အလိုလိုစိတ်ထဲကိုကသူကတကုံတတ်နိုင်တဲ့စိတ်မျိုးတတ်ချင်တဲ့စိတ်မျိုးကိုယ်နဲ့စိတ်မျိုးတို့အားလုံးသိရှိလို့တဲ့စိတ်မျိုးဒီပါရီလင်းများတော့ပြင်းနေတဲ့စိတ်မျိုးယတရားတောက်တဲ့စိတ်မျိုးတွေ မရှိတော့လုံးလုံးမရှိတော့ဘူးတဲ့သူဟာသူကြောက်ကြည့်ပြီးသားဖြစ်နေတယ်ဒီလိုပူကြပါဦးနော်လုံထုံသွားတယ်ငါးပါးတိကလုံထုံတော့အပင်မျိုးကြပါတော့မလားဘယ်မြင်ကြနိုင်လဲအကျိုးကသိသင်ကြတယ်ဘဝတန်ထာမှာပြင်ရတဲ့အခါမှာလည်းခုဘဝရဲ့မြင့်မြတ်တဲ့မြင့်မြတ်တဲ့ဘဝတွေရဲ့ရောက်သွားပါလေတဲ့ဒီဘဝရဲ့ဟိုစနေစိတ္တရဲ့မြင့်မြတ်တဲ့ဘဝဒီဘဝရဲ့ဟို ပစ္စည်းဥထာယနာတွေပုံများကြဝဆန္ဒတဲ့ဘုရားဒီဘုရားတွေကိုမျိုးလုံးအပြင်နည်းနဲ့တဘုရားဒီဘုရားတွေမျိုးလုံးစင်ကြသပါလိမ့်မယ်ဘုရားတွေရောက်သွားပါလိမ့်မယ်ဘဝရည်ညံ့အောင်လို့ပုထုဇဉ်ပုဂ္ဂိုလ်နဲ့ကြိုးစားနေကြတာတော့ကြိုးစားကြတယ်ယခုအခြေအနေနဲ့ယခုဘဝအစဉ်တန်းနဲ့ညံ့အောင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကြိုးစားကြတာပါပဲတချို့တော့ဘဝရည်ညံ့ခြင်းလို့ဒီဥစ္စာရှာတဲ့အခါမှာအသက်နဲ့လဲပြီးတော့သူကရှာကြတယ်ပုထုဇဉ်ပုဂ္ဂိုလ်ကြီး သူ့မချတာဘဝမင်းရအောင်ထုတ်ကြရပါဘူးလားအာထုတ်ကြရတယ်သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်တိကံတဏှာလည်းအာထုတ်လို့သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကြတော့အဲဒီလိုသူ့ချတာဘဝမင်းရအောင်အာထုတ်နေရတော့ပါဘူးတဲ့သူ့အလိုလျောက်ပါတရားကနှိမ့်ပင်သွားတာဒီဘဝနဲ့မင်းရတဲ့ဘဝဒီဘဝနဲ့သင်္ကေတစိတ်ကလေးမြင့်တဲ့ဘဝဒီဘဝတွေကိုအမျိုးနဲ့အာသမြင့်တဲ့ဘဝဒီဘဝတွေကို ဒီကျုပ်ကရဏတွေပေါများကြိုးအားဆင်ပါတယ်ဘုရားဒီခုဘုရားတို့ရုပ်ရည်ချင်းသဘာဝတည်းနဲ့ဘုရားတည်းပြောရောက်သွားပါလေတဲ့တတိယပုဂ္ဂိုလ်များယခုဘုရားရဲ့မိကြတဲ့ဘုရားကိုဖြစ်ကုန်ဖြစ်တော့ယခုဘုရားရဲ့မိနဲ့တဲ့မိနဲ့တဲ့ဘုရားလေးရောက်သွားကြတာပါပဲဖြစ်သွားကြတာပါပဲတဲ့ဒီကနေ့ဆွရရင်အကျိုးပါပဲဘုရားသံဃာတွေမှာကြည့်ရတဲ့အခါမှာဘုရားဆန္ဒတွေနဲ့တွေ့လို့ မိသွားတယ်ဆိုလို့ရှိရင်ခုနှစ်ဘဝပဲမိလို့ရပါတယ်ခုနှစ်ဘဝကျအထက်သာဝိယာယာပြီးအထုပ်ကိလေသာအတော်ကိုပုံခံနေရတာဖြစ်ပြီးနိဗ္ဗာန်ကိုဝင်ဆံဒီပဒနာရှိရခြင်းအကျိုးဘောဓံဂရမှာပျော်မှုတဲ့ဆိုတဲ့နေရာမှာလဲလောကီအာယုံကာမဂုဏ်ကြီးနဲ့ပျော်မှုရတော့လွန်နေတော့ပါတယ်တဲ့ အသင်္ကံကောအနံကံကောအတံကံကောယတာကံကောဒုတိကံကောအိယာတိတ်္တကံကောတောကယိထာကံကောဟိနဲ့ဒီသားတို့ပြောပြောရောပါပါအာယု၅ပါးကိုခံစားရတဲ့လောကီအာယုကာမဂုဏ်နဲ့ပြောတာတော့အလွန်နည်းသွားပါလေတဲ့။ဘာလဲအပြောများလေဆိုဒါနနဲ့ပြောဒါနတွေပြုလုပ်နေရလို့ပြောနေတယ်။ဒါနပြုလုပ်ကြတာမရှိဥစ္စာကြီးရှာနေလို့ပြောနေတယ်။ဒီလားမဲ့ပြောဒီလားတွေဆောက်ပြရလို့ဒီလိုဒီလားတွေဆောက်ပြရလို့ပြော သမထလည်းပြောသမထဖြစ်သလိုချင်းရတယ်သမထဆံပြေစဉ်းစားမြဲလို့ပြောဌာနနဲ့ပြောသီလနဲ့ပြောသမထနဲ့ပြောဝိယဝဆအမှုတွေနဲ့ပြောဒီဒါကြောင့်ဒီမှာကြောင်းကြောင်းများဖြစ်ဒီမှာဝိယဝဆအမှုတွေပြုရလို့ပြောလို့ပြောနေလို့မိသွားတယ်အဲ့ဒီနောက်ကငါတည်းအားထုတ်ဖို့ရမိသွားတယ်ဆိုလို့ရှိရင်ဘယ်နှဘဝမိလို့ရပါလဲ ဘုံဘဝဒါပြုလို့ရဘုံဘဝကြအရှင်တော်ရာရာကြီးအာထုပိပါအတော်ဒီပုံခန်းနဲ့ရန်တာပြီးတော့နိဗ္ဗာန်ကိုဝင်ချမ်းဒါနတိကတမထနဲ့ပြောနေတော့အပင်ကြီးကြမှာကြပါတော့မလားမကြတော့ဘယ်နဲ့သုမရခြင်းအာထုရခြင်းအကျိုးတရားပါပဲအကျိုးရင်းပါလေဘုံဘဝကြအရှင်တော်ရာရာပြောတိထောက်ကနာကြောင့်အာထုပ် ဉာဏ်သာဖြင့်တော့နိဗ္ဗာန်ဘုံဉာဏ်ဒီရတာရှိရမယ်ဗရဏအကျိုးတရားပါဉာဏ်ပိတ္တမြတ်လို့ရှိရတယ်ဗရဏအကျိုးတရားဝိပဿနာတရားအထုတ်ခြင်းမရပါဘူးလားမရပါဘူးဝိပဿနာရှိရရင်အကျိုးတရားဝိပဿနာရှိပါတာအခုခါရလို့ခင်းလို့ဆက်လက်ပြီးတော့ဟောကြားပါတော့မယ်အခုလိုလူဘဝရောက်နေတဲ့ အခိုက်အတန့်မှာလည်းဝိပဿနာတရားပါပဋိပ္ပာဝိပဿနာတရားကိုအားထုတ်လို့ရပါတယ်တဲ့ဒီရေပရိသံမိတာဒီရေကြီးတော့ပဲလိဘုံတို့ကြားရောက်နေတဲ့အခိုက်အတန့်တော့လုံးဝအားထုတ်ခြင်းမရတော့ပါဘူးအားထုတ်နေတဲ့အင်အားတွေမရှိတော့ဘူးတဲ့အားထုတ်လို့လည်းစိတ်ခန္ဓာကြီးလည်းမရှိတော့ဘူးဘုံဘဝကရုပ်နဲ့ဘုံဘဝဒုက္ခတွေကလွှမ်းမိုးထားတယ်တဲ့အနိဋ္ဌာယုတွေကလွှမ်းမိုးထားတယ်အားထုတ်နေတဲ့အင်အားတွေမရှိတော့ကုန်ခံနေပါလေတဲ့ သူ့နာမည်တွေကလည်းအပါယဆိုတာအပွားကတော့အရကတော့အရကကုသိုလ်ကောင်းမှုတွေအပွားကရှင်းပွားနေတဲ့ဘုံတော်ဒီလိုကုလို့မရအထုကုလို့မရတော့ပါဘူးတဲ့သတ္တရောအပါယလကကိဟဂတိတာသတ္တရောအပါယအပေလေးဘုံတို့သည်တကကိဟဂတိတာသူတို့ကပုဂ္ဂိုလ်တို့၏အမြဲတရားအိမ်နဲ့တူအောင်၏ နေရတာရှိရတာလေအပေလေးပုံမှာတော့ရှိရတာများပါတယ်ဘုဒ္ဓရှင်ဘုရားအဲဒီလိုအချိန်ခါဘုရားကလုံးဝအထုပ်ကိုမရခဲ့ပါဘူးတဲ့လူပြည်နတ်ပြည်ကိုလည်းရောက်လာတာအဲ့ဒီအဖြစ်ဖြင့်ခိတ္တခဏရောက်နေတဲ့သဘောပါပဲတဲ့လူပြည်ရောက်နေတဲ့အခိုက်အတန့်ကအထုပ်ကိုရတာနတ်ပြည်ရောက်သွားတဲ့အခါလည်းအထုပ်ကိုမရတော့ပါဘူးအမှန်တန်နိုင်တော့ဘူးတဲ့ဒါကြောင့်မလို့လေဆိုတော့အိဋ္ဌာယုံလေး ကောင်းမြတ်တဲ့အာယုန်တွေဒုက္ခဆင်းရဲတွေအစွမ်းမိုးထားလို့တဲ့နတ်ပြည်ဆိုတာအခုပြန်နတ်ပြည်တိုင်းနဲ့ကြောက်ဘူးတဲ့အတိုင်းသောဖြစ်ဖြစ်ကလူပြည်မှာလို့အမိဝမ်းထဲမှာကိုလဆင်းလလူဒုက္ခတွေမခံရတော့ဘူးဥပပတ္တိဘဝတဲ့ကောင်းမြတ်အရာဝတ္ထုတစ်ခုကြလာတယ်လို့ဘာလဲဆိုသူ့ဘိမှန်ထဲမှာသူ့ဘိမှန်ကမှသူသွားဖြစ်လိုက်တာပါလေတဲ့နတ်သမီးဆိုလို့ရှိရင်တဲ့တစ်ချက်ကောင်းနဲ့ရပြည့်နဝတ္တံကလည်းဝတ်ဆင်ပြီး ဘုဇင်သာသုတာအနာတာဆိုလို့ကျင်တဲ့20ရွယ်ပြည့်နောက်ဝတ္တန်တာတွေဘုဇင်သာသုတာဆန်းရတာတာပဲသွားဖြစ်တယ်တဘဝတာရှိရတဲ့အခါမှာနေရတဲ့အခါမှာလည်းဒီမှာလိုအေးတန်းကြီးလွန်ကဲလို့အပူတန်းကြီးလွန်ကဲလို့အေးတန်းအပူတန်းကြီးကဒုက္ခတွေရှိရတယ်လို့မရှိဘူးအမြဲတမ်းမျှတဘုရားကြီးကအေးဘူးကအမြဲတမ်းမျှတသာဝေသာဝေအာဟာရနဲ့ဆိုနေရှိကမြင်လိုက်တယ်လူလူရောက်လား အဝတ်ထဲကဝတ်ထနေကိုစိတ်ကမြင်လိုက်တာနဲ့အဝတ်ထဲကဝတ်ထနေအဝတ်ထဲလိုလိုရောက်လာသွားတယ်ဒီလိုမျိုးစိတ်ကမြင်လိုက်တဲ့နဲ့ကိုသွားလို့ရရောက်လို့လိုလိုရောက်သွားဒါကျင်နဲ့မြင်နေသူနဲ့စိတ်ကမြင်လိုက်တဲ့နဲ့ဒီလိုက်သူ့ကိုဒုက္ခသောတာပြီအချင်းဝေးအစဉ်သေးတယ်အတန်ဝေးအတန်လေးတွေကျမ်းလာတော့တာပဲအလုံးကြီးဆုံးတဲ့ဘုံဘဝပဲတဲ့အမိဋ္ဌာယုံမကောင်းတာမြင်လို့မမြင်ရဘူးဒုက္ခဒုနာလေးမမြင်ရဘူးမတည်းအိုးနေတယ်လို့လည်းဘယ်လိုလဲမတွေ့ရဘူး နတ်ဒီကိုမင်းတို့တာမူးကြီးနဲ့တွားနေခါတိုင်းနားတိုင်းနဲ့ဆန်းကျူးတဲ့ဒီလိုနတ်ဒီကမရှိပါဘူးတဲ့နတ်ဒီမကြမ်းမလို့ဖြစ်ုံတက်နေရတယ်ဘယ်လိုလဲမရှိပါဘူးတဲ့နတ်ဒီကိုလွန်သွားလို့အလောင်းကောင်ကြီးတင်းကျူရတယ်ဘယ်လိုလဲမရှိပါဘူးဒီတော့ကလေးအခုငင်းကြီးမှလို့ကြောက်ွယ်သွားတော့တာပဲတဲ့အဲဒီလိုချမ်းသာတဲ့ဘဝသိခါယုံကြီးကဆွမ်းမှုရတဲ့အတွက်ကြောင့်အနိဋ္ဌာယုံမတွေ့ရတော့ဘူရဏာရာကြည်ရာလည်းမတွေ့ရတယ်လို့တော့တောင်ရမယ်မဖြစ်ကြဘူး ပျော်ပါနေရတဲ့အချိန်ကုန်သွားတယ်။ဘာလို့ထွန်းမှုရလို့လဲသိခါရောကောင်းတဲ့အာရုံတွေကထွန်းမှုရလို့ဒုက္ခဆန္ဒတွေကလွန်မှုရလို့တဲ့မိကြည့်အောင်နေကြတယ်ပျော်မှုနေကြတယ်။ဒီချိန်ခါမှာတော့အထုနိုင်တယ်ဆိုအခုကျန်တဲ့ပြည်တော်နဲ့ရောက်နေတဲ့လူ့ဘဝကိုရောက်နေတဲ့အခိုက်အတန့်ကလည်းအာထုနိုင်ကြတာလူဝကိုရောက်တိုင်းရောက်တိုင်းအာထုနိုင်မလားဆိုအာထုနိုင်တဲ့ဘဝကလည်းများပါတယ်တဲ့ဒါကြည့်လို့ သူကရောက်နေတဲ့အခိုက်အတန့်လူရှိနေရတဲ့အခိုက်အတန့်အသက်ရှင်လို့ကြံပါနေတဲ့အခိုက်အတန့်သူအောင်တရားတွေရတဲ့တိဋ္ဌာဥပါဒနာတရားတွေသင်္ကန်းနေတဲ့အခိုက်အတန့်မြတ်စွာဘုရားသာနာတော်ကြီးရဲ့ကုသိုလ်မြတ်တဲ့အခိုက်အတန့်နဲ့ဂျုံလို့ဒါကိုပြန်လာပြီးတော့အာထုနိုင်တာလွယ်ပါမလားဖြေရင်ပါလားဘယ်လိုကိုကြံ့နေတဲ့အခိုက်အတန့်နဲ့အာထုနိုင်ကြဘူးမြတ်ဒီမှာရောက်နေတဲ့အခိုက်အတန့်နဲ့အာထုနိုင်ကြဘူး အခုလူပြည်ရောက်နိုင်တယ်ရောက်လာတဲ့အခိုက်အတန့်ဒီမှာအားထုတ်ရတာလူပြည်ဘိုးလူဘဝကိုရတိုင်းရတိုင်းအာမထုတ်နိုင်ရပါဘူးတဲ့အာမထုတ်နိုင်တဲ့ဘဝတွေအများပါပဲအခုချိန်ကားလုံးပြန်လာပြည်ကံကဘဝဘဝကကုသိုလ်ပါရမီဘုရားရှိမှုပဲလို့အဲဒီကုသိုလ်ပါရမီတွေအကျိုးပေးခြင်းရလို့အခုလိုအာထုတ်နိုင်တဲ့အခွင့်အရေးတွေရရှိရပါပဲလူလည်းဖြစ်ရတဲ့အခိုက်အတန့်အတလည်းရှိနေတဲ့အခိုက်အတန့်လူကောင်းတရားတွေလည်းထုံးကားနေတဲ့အနာကြမ်းရတဲ့အခိုက်အတန့် သာသနာတော်ကြီးရဲ့ပြည့်စုံနေရတဲ့အထိုက်တန့်ရှိလို့အထုနိုင်လားမခရင်ငါပါဘူးလားအလုံးခရင်ပါလေအဲလိုခရင်အထုခွင့်ရတာကိုအထုနေရတော့ဝမ်းမြောက်ဝမ်းသာဖြစ်ကြမကောင်းပါဘူးလားဝမ်းမြောက်ဝမ်းသာနဲ့အထုခွင့်ရပဲတဲ့ခွင့်ရောခါကောင်းရနိုင်တဲ့အခါကျမှအကြီးရဲ့ကိုယ်အားဉာဏ်အားရှိတော့အထုရမယ်မြတ်စွာဘုရား မိကြတော့ငွေတန်ကုတရားနာပိတာများကိုအာညာအထုကအထုကြရမယ်နိုင်တံတိလံမာရဗနိုင်တံအပိနာကာမတာနိဗ္ဗာန်အဓိကံတကံတပ္ပဒုက္ခဗမောသနံတပ္ပဒုက္ခဗမောသနံအလုံးစုံသောဒုက္ခတို့၏လွတ်မြောက်ရာဣဒံနိဗ္ဗာန်ဣဋိဌံကိုတိလံပုဂ္ဂိုလ်ဆက်ကအာရဗအာထု၏နာအဓိကံတပ္ပမရောက်နိုင်ဝါမရနိုင် အဘဒုက္ခဗမောသနံလုံးဆုံးသောဒုက္ခတို့ကိုမြောက်ရာဖြစ်သောဤတနိဗ္ဗာန်ဤနိဗ္ဗာန်ကိုအပိနာနိနေသောသာမတာအာခွန်ဖြင့်အရဘအထေရနာအဓိကံတတ်ပါမရောက်နိုင်ဝါမရနိုင်သီတိသောဘဝမြတ်စွာဘုရားသည်ဘောဇာကရုဏာရှိပါပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တည်း လုံးစုံသောဒုက္ခတွေမမြောက်ရအနိဗ္ဗာန်ချမ်းသာကိုလူကြီးတို့ခုတင်လာအခုတရားနာပြတဲ့များအာထုတတိယဥပဒနာကြအာထုကြတယ်အဲဒါလိုအာထုတဲ့အခါမှာပေါ်ပေါ်ထပ်ကအာထုလို့တော့လက်ရှိနိုင်တဲ့အကျိုးတရားကအလုံးစုံသောဒုက္ခခင်းဒုက္ခသူတို့များမှာလွတ်မြောက်သွားနိုင်တယ်လွတ်မြောက်သွားတဲ့ဆိုတဲ့နေရာမှာခဏတချို့လွတ်မြောက်တာမဟုတ်အမြဲတမ်းလွတ်မြောက်တယ်နိဗ္ဗာန်ချမ်းသာအဲဒါလိုမြင်တဲ့နိဗ္ဗာန်ချမ်းသာကြီးကိုလူကြီးတို့အာထုတာပေါ်ပေါ်ထပ်ကအာထုလို့တော့ မရဘူးအပိနာထာမတိုင်းလည်းနေတာအားဆောင်ပြနေတယ်အရဘအားထုတ်ရင်နအဓိကံတပ်အမရောက်နိုင်ဝါမရနိုင်ဒုက္ခကြီးရာသိကြတယ်ဆစ်စုတော်သိကြတယ်ကိုအားဉာဏ်အရှိလောက်အလုံးမချပါဘူးနဲ့တာမန်အားထုတ်တာလည်းဒီကိစ္စကိုပြီးတော့တော့ရှိရတယ်အဲ့ဒါလိုလားအဲ့ဒါလိုတော့မဟုတ်ဘူးပဲအလုံးစုံသောဒုက္ခတွေလုံးဝရနေပါချမ်းသာကိုလူကျင်တဲ့ပုဂ္ဂိုလ်ကိုအားဉာဏ်အရှိတယ် အစွမ်းကုန်အထူရမယ်ပြန်လာပြည်သားများမြတ်စွာဘုရားမိတ်ကြတာပါပဲအစွမ်းကုန်အမထုတ်ရပါဘူးလားကုလိုဒီနေ့မိဘဆန္ဒတန်မှန်မှမဟုတ်ဘူးအမြဲတမ်းဆန္ဒအမြဲတမ်းဆန္ဒဘယ်တော့မှဆင်းရဲလို့ပြန်ပြောင်းမနေတဲ့ဆန္ဒကိုလူကျင်တဲ့ပုဂ္ဂိုလ်အားကမအမထုတ်ဘူးပေါ်ပေါ်ထတာအထုမဲ့ဆိုရင်တော့မရနိုင်ဘူးဆိုတဲ့အဓိပ္ပာယ်အဲ့ဒါလေးသိထားလို့ဒုက္ခကကိုယ်နဲ့အသက်ကို နည်းနည်းကိုထင်အထုရမယ်တဲ့အတိတ်ရဲ့မြတ်စွာဘုရားဟောကြားတာကိုမြတ်စွာဘုရားရဲ့အလိုကြောက်ဟောတာဆရာများကမကြာခဏဖွင့်ပြပါတယ်တဲ့ဒီကမ္မနာအထုရတာဆက်ချဲဖို့လေးလည်းအသိအသိပြည့်စုံသွားပါဘူးဒီနမှာအင်္ဂလိပ်ကျောင်းဆက်ကျောင်းကိုဆက်လက်ရောဖွင့်ပြပါတော့မယ်ဒီနေ့ကျောင်း၉ပါးရှိသွားဆရာဆရာဖွင့်ပြပါတယ် နောဟံကာရိအိန္ဒိယနိဒိဋ္ဌာနိဝန္တိနောဟံကာရိကုပမနောအကြောင်းတို့ကြောင့်အိန္ဒိယနိနာတာမနောအိန္ဒြေတို့သည်ဒိဋ္ဌာနိဆက်တော်မူဘုန်းကြီးဖြစ်တော်မူဤဒီဤသောအခါရာသရိယောထရာဆရာသည်သံဝန်ဤသည့်ကောင်းစွာမဲ့တွေ့ဖွင့်ပြတော်မူခဲ့ပါလိုသည် ကိုးပါးသောအကြောင်းတို့ကြောင့်ငါးပါးသောအင်္ဂလိပ်တို့ထက်ကြတယ်အင်္ဂလိပ်တွေထက်ပြီးတော့တရားကျက်ခြင်းလို့ရှိတယ်ကိုးပါးသောအကြောင်းတို့လိုက်နာပြီးတော့တရားအထောက်ရမယ်ဆိုတဲ့အဓိပ္ပာယ်ဒါရဆက်ကိုသင်ကြတယ်အဲ့ဒါလေးကိုဉာဏ်ပိသာများနဲ့နောက်လာနောက်သားတွေရှင်းရှင်းလွယ်လွယ်နဲ့သိအောင်ဒီကမှဆရာတော်မြတ်ရသာမုတ်ကိုကြည့်ရပါတယ် တောင်းလို့လိုက်ဆွဲအောင်ဣန္ဒြေ၅ပါးထေကြောင်းများကိုပါရှိသေးသည်ဣန္ဒြေ၅ပါးတရားအတုတ္တခါမှာဣန္ဒြေ၅ပါးဟာမတ်တိုင်းမတ်တိုင်းလို့လိုက်ပါနေတယ်ဒီဣန္ဒြေ၅ပါး သက်တမ်းကြီးညာသွားတဲ့အခါတရားမသိသေးတဲ့ပုဂ္ဂိုလ်တရားတွေတွေ့တရားတွေ့ပြီးတဲ့ပုဂ္ဂိုလ်တရားတွေတဲ့တရားတို့မြင်ရတဲ့ပုဂ္ဂိုလ်တရားမျိုးရသွားကြပါလေ။အဲဒါမို့ဒီအင်္ဂိညာပါသက်တအောင်ညီညာအောင်အထုကြပါလေတဲ့။အင်္ဂိညာပါသတ္တိန္ဒြေယုံကြည်မှုအာကောင်းခြင်းဒုတိယန္ဒြေလုံလာဆိုင်ကြောင်းကြဆံမှုအာကောင်းခြင်းသတ္တိန္ဒြေအမှတ်တရားမှုအာကောင်းခြင်း ဗမာဒိန္ဒြေစိတ်တည်မှုအကောင်းခြင်းဒီဣန္ဒြေအတိညာအကောင်းခြင်းလို့ဣန္ဒြေ၅ပါးအဖြစ်နဲ့ဒီနဲ့တတ္တိန္ဒြေကအရင်းကမှာပဲတတ္တိန္ဒြေမှာတတ္တာကတပုတ်ဣန္ဒြေကဣန္ဒြိယကတပုတ်တတ္တာကယုံကြည်တာဣန္ဒြိယကအကောင်းတာယုံကြည်တဲ့အားကောင်းတဲ့တတ္တိန္ဒြေရှိရှိဖို့ကအဓိကပဲတဲ့ သတ္ထာဆိုတဲ့ပုဂ္ဂိုလ်ဒီမာကြီးကပညာရှိဆရာတော်ကြီးကယုံကြည်ခြင်းလို့ဒီပဲဆရာပေးပါတယ်သူပြန်တာပိတမမကြာခဏနာကြားနေအဲ့ဒီယုံကြည်ခြင်းဆိုတဲ့ဓမ္မစကားထဲမှာစကားနှခွန်းပါသွားပါတယ်ယုံနာကတခွန်းကြီးတာကတခွန်းယုံနာကဘာကိုယုံမှလဲဆရာကိုယုံဆရာကိုယုံ သံဃာကိုယုံသံကိုယုံကံကြီးဆိုပြီးကိုယုံဒီငါးမျိုးကိုယုံတော့တတ်တာတဲ့ကြီးတာကဘယ်နဲ့ကြီးပါမလဲယုံလို့ပဲကြီးတာပါပဲဆရာကိုယုံတဲ့အတွက်ကြောင့်ဘုရားကိုယ်ကိုယ်ပဲသိကြရတဲ့အခါသိတိကြီးဘုရားကိုယ်ပဲသိကြတဲ့မြတ်စွာဘုရားအရတ္တမဉ္ဇဉ်နဲ့ပြည့်စုံတော့မြတ်စွာဘုရားအရတ္တမဉ္ဇဉ်ဆိုတာလောဘဒေါသမောဟအခါတဲ့ကိလေသာမှန်တယ်များ စိတ်အမြင်ရှိမှန်းများအကုန်ပယ်တတ်တဲ့ဉာဏ်တော်မြတ်စွာဘုရားတဏ္ဍာတော်မှာလောဘဒေါသမောဟဆိုတဲ့စိတ်အမြင်ဒီကိလေသာမှန်များဘာတစ်ခုမှမရှိဘူးလို့တရားနာပိဿနာမယုံပါဘူးလားလုံနာအောင်ဘာလို့ဆိုပါလဲသတ္ထာမြတ်စွာဘုရားသဗ္ဗညုတဉာဏ်တော်နဲ့သိကုန်တော်မြတ်စွာဘုရားသဗ္ဗညုတဉာဏ်ဆိုတာသိစီအားဖြင့်အကုန်စင်သိတော်မူတဲ့ဉာဏ်တော် လောကရောဓမ္မရောနှစ်ဌာနလုံးအပြည့်စုံဆရာမကူတရားမူအလိုလိုကိုယ်တော်ရင်သိတဲ့ဉာဏ်တော်အင်းလောကဓမ္မနှစ်ဌာနလုံးသိတော်မူတဲ့မြတ်စွာဘုရားပဲလို့အခုကျမ်းစာပြတာများမယုံပါဘူးလားယုံတာကိုတတ်တာတဲ့အဲ့ဒီလိုယုံတဲ့အတွက်ကြောင့်ဒီအရဟတမဉာဏ်နဲ့တပ်ပြီးတော့ဉာဏ်ဒီဉာဏ်နှစ်ပါးကိုယုံပြီဆိုလို့ချင်းဂုံတော်၉ပါးလုံးနဲ့ယုံကြည်ရရောက်တော့တာပါယုံတော့တာပါပဲ အနာတဂုဏ်တော်တွေမှလည်းယုံတော့တာပါပဲတဲ့ယုံတဲ့အတွက်ကြောင့်ဖြစ်ရဒီမြတ်စွာဘုရားကိုကိုယ်ပဲသိပါရတဲ့အခါမြတ်စွာဘုရားမှာပန်းတို့ဒီကျမ်းတို့စီမီတို့သက်ကလူကမ်းရတဲ့အခါအစ်စ်တွေမရှိပါပါဘူးလားအလူကြည်ရလေလို့မင်းယုံလို့ပဲကြည်ရပဲမယုံရင်တော့ကြည်မှကြည်ပါမှာကြည်တဲ့တရားကိုလည်းယုံတဲ့အတွက်ကြောင့်တရားတော်ကိုကိုယ်ပဲသိကြရတဲ့အခါတရားဓာရီရုပ်ခတရဆရာတဲ့အခါ တရားအထုတ်ရတဲ့အခါဖြစ်တည်ကြီးတရားသာလွတ်ဖတ်တည်းဆဲတဲ့အခါလွတ်ဖတ်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်တည်မကြည်လာပါဘူးလားအဲ့လိုကြည်လာရလေလို့ဆိုတော့ယုံလို့ညာဘုရားသာမေကောင်းတဲ့ဖတ်ရတဲ့အခါဖြစ်တည်ကြီးယုံလို့ပဲကြည်လာပါပဲရဲ့အထူးသဖြင့်တော့ဝိပဿနာတရားအထုတ်တဲ့အခါဉာဏ်ရှင်ကြီး မြင့်သွားတကဖြစ်ကြီးတာပို့ထင်ရှားပါလေတဲ့ဝိပဿနာတရားအထုအထုခါသမတော့ဖြစ်ကြီးတာမထင်ရှားသေးဘူးနာမတုလာသိခရဉာဏ်နာနဲ့ရုပ်ကိုပိုင်းခြားပြီးတော့သိတဲ့ဉာဏ်အဲ့ဒီဉာဏ်မှာတော့သိကြည့်တာသိမထင်ရှားဘူးစိတ်ကိုထိန်းထားရသေးတယ်အာယုံတစ်ပါးတော့မထွက်သွားရအောင်ခန္ဓာကိုယ်လည်းထိန်းထားရသေးတယ်မရင်းရမ်းရအောင်မလှုပ်ရှားနေရအောင်တက်တယ်မှမှရှိရအောင် စိတ်ကိုလည်းထိန်ခန္ဓာကိုလည်းထိန်းနိုင်ရပြီလေပြီးတော့စိတ်ကြည်တာစိတ်မထင်ရှားဘူးသိချပရိကဉာဏ်အကြောင်းနဲ့အကျိုးနဲ့ပိုင်းခြားပြီးတော့သိတဲ့ဉာဏ်အောင်တဲ့အကျိုးကိုသိပြီးပြီးတော့သိတဲ့ဉာဏ်အဲ့ဒီဉာဏ်မှာလည်းစိတ်ကိုလည်းထိန်းထားရပြီလေအာယုတော်ကတော့မထွက်သွားရအောင်ခန္ဓာကိုယ်လည်းထိန်းထားရတယ်မလုရှားမိအောင်တက်တယ်မမရှိအောင်ထိန်းထားရတဲ့အတွက်ကြောင့်စိတ်ကြည်တာသိမထင်ရှားဘူး သမတနာဉာဏ်သုံးနာပါဉာဏ်ရောက်တော့စိတ်မကြည်တဲ့အပြင်စိတ်တွေအနောက်ဆက်တွေမြင်မြင်မှုတွေစိတ်မြင်မှုတွေစိတ်မကြည်လို့မှုတွေဒါအောင်မှဖြစ်နေတတ်သေးတယ်တဲ့သမတနာဉာဏ်ဆိုတာဆိုတဲ့ဉာဏ်ပြန်နာပိကဟောင်းယောဂီဟောင်းများတော့မကြာခဏနာကြဘူးကြပါလေသမတနာဉာဏ်ရောက်လာတဲ့အခါနာရာကျင်နာအောင့်နာကြိုက်တာသေရာမူရာရာ ဟုတ်ပြန်အညစ်ရှိတာရိမ့်နေတာရိုင်းနေတာရှင်းရတဲ့ဒုက္ခဝေဒနာအမျိုးမျိုးတွေတွေးနေရတယ်စိတ်တွေမကြည့်ရပြင်စိတ်တွေအနှောက်ဖြစ်တော့မှဖြစ်နေကြတယ်စိတ်တွေကတိုးနေတတ်ကြတယ်စိတ်ဆင်းရဲမှုတွေရှင်းနေကြတယ်သံဃာဆရာတွေကသိသိပါတယ်လောကဖြစ်တတ်တဲ့တောင်ရဲ့ကြာတော့တတ်ပါလေအမထုတ်ခြင်းတဲ့စိတ်တွေဖြစ်လာအိမ်ပြန်နေတဲ့စိတ်တွေဖြစ်လာတယ်အဲလိုဖြစ်လာတဲ့ကကမ္မဋ္ဌာန်းဆရာများအာပိစကားပြောကြရတယ် ဒီညာမှာဒီလိုပဲဖြစ်တတ်ပါလေဒီညာကသိုးတာနဲ့အမျှနောက်ညာကြတော့ဥရိယပြညာကြတော့ယုံချမ်းသာခြင်းတွေရပါလိမ့်မယ်အာဘိစကားပြောကြကြတယ်တချို့လည်းသဘောကျကြတယ်တချို့လည်းတိတ်သဘောမကျဘူးစိတ်တရားတိုးစိတ်ဒီမချမ်းသာတာဖြစ်နေရှင်ပြားကတာတောင်းတယ်လို့ပြောတယ်တတိယကတော့သိတရားတော့မယ်ခံရတာဒုက္ခဝေဒနာတွေစိတ်တည်ကျင်တာမထင်ရှားဘူး နောက်ဆရာသမားအများညွှန်ကြားတဲ့တိုင်ဒီလိုတည်းစုစုဆဆိုင်မာမပြတ်မလားမာမှတ်လိုက်တဲ့အခါဝိရိယပညာတို့ရောက်သွားရောက်သွားတဲ့အခါကာယလူဟုတာစိတ္တလူတာကိုကလည်းပေါ်ပါစိတ်ကလည်းပေါ်ပါကာယမူတာစိတ္တမူတာကိုကလည်းနူးညံ့စိတ်ကလည်းနူးညံ့ကာယကံမြတ်တာစိတ္တကံမြတ်တာကိုကလည်းခံကြံစိတ်ကလည်းခံကြံ ကာယပါကောင်းညတာခိတကောင်းညတာကိုယ်ကလည်းလိလာပြီးသားစိတ်ကလည်းလိလာပြီးသားမှတ်စရာအယုံနဲ့မတိစိတ်အလိုလိုမှတ်နေကြတော့ကာယကဒုက္ခသတိသတိကဒုက္ခဖြစ်လာဝိပဿနာပတိဒုက္ခဖြစ်လာလို့ကိုယ်လည်းချမ်းသာစိတ်လည်းချမ်းသာပတိငါးမျိုးတွေဖြစ်လို့ပတိသာရုပ်နဲ့တွေ့ထိကိုယ်လည်းချမ်းသာစိတ်လည်းချမ်းသာအဲ့ဒီခါကျတော့စိတ်ကြီးတယ်သိထင်ရှားပါတယ်တုံညာကရာဘုသတ္တတန္တာစိတ္တတာဘိက္ခုနော အာမာလူပိရတိဟောတိသမ္မာဓမ္မဝိပဒတောဒုညာကာရံစိညာကမ္မထံကြောင့်ကိုယ်ထာရတာဝင်လျက်သန္တာစိတ္တတကြီးလည်းတော်ဖြစ်ပြီးဖြစ်၍သမ္မာကောင်းစွာဓမ္မယုတ်တရားနှံတရားတို့ဖြစ်ခြင်းဖြစ်ခြင်းဘုကိုဝိပါဒတော်ဥပဒနာရှိသောဘေကုဏဘေဝသုတယောဂီများအားအာမာလူတိလူသမ္မာနတ္တမတို့မခံကြမတွေ့တိနိုင်သောတတိ ဝိပဿနာပိဋိဒုက္ခရုရဲ့ပျော်မွေးခြင်းဒီဝါစိတ်ကြည်လင်ခြင်းဒီဟောတိတိဣတိတိတော်ဘဂဝါမြတ်စွာဘုရားသည်အဝေါ်တာကရုဏာရှိတော်ပညာအပြင်ဟောကြားတော်မူခဲ့ပါဘူးတည်းဒုတိယဗျာညာတို့ရောက်နေတဲ့ယောဂီပုဂ္ဂိုလ်သင်္ခါရကမ္မဋ္ဌာန်းကြောင့်တော့သင်္ခါပြီးတော့ယုတ်တရားနံတရားတို့ ဖြစ်ချင်းဖြစ်ချင်းတို့ကိုဆုမနေလိုက်တာဝိပဿနာပတိဒုက္ခတွေဖြစ်လာလို့ဝိပဿနာပတိဒုက္ခတွေပျော်မှုနေရတာဖြစ်ပြီးကြည်လင်နေလိုက်တာလူတမ္မာမဆိုထားနဲ့နတ်တမ္မာနေတော့မှဒီပျော်မှုခြင်းဒီစိတ်ကြည်လင်ခြင်းကိုမရရှိနိုင်ဘူးမြတ်စွာဘုရားဟောကြားပါတယ်။ဒါကြောင့်စိတ်ကြည်လာတာလေဆိုယုံယုံကြည်ကြည်နဲ့ တရားတော်ကိုဇုံတော့ဥပဒနာကြောက်သုသုသာသာသီယုသတာအထုတ်ခဲ့တဲ့အတွက်ကြောင့်ဖြစ်တယ်မကြည့်သွားပါဘူးလားလူတမမဆိုထားနဲ့နတ်တမနာတော်မှမဆန္ဒနိုင်ဘူးဒီစိတ်ကြည်လင်မှုစိတ်ပျော်မှုတော့မဆန္ဒမရရှိနိုင်ပါဘူးတဲ့တရားကိုယုံလို့တရားကိုကိုယ်ပဲသိကြရတဲ့ကတရားအထောက်ရကဖြစ်ဖြစ်ကြီးတန်ဃာတော်ကိုယုံတဲ့အတွက်ကြောင့်တန်ဃာတော်ကိုကိုယ်ပဲသိကြရတဲ့ကဖြစ်ဖြစ်ကြီး အခုမြတ်တော်ကိုယ်ပဲသိရတဲ့သံဃာတော်ကြီးကမြတ်စွာဘုရားလက်ထက်တော်ကအရိယာသံဃာကြီးကတဆင်းလာတဲ့သံဃာတော်တွေကောင်းတော်ကြီးကိုသိနေတဲ့သံဃာတော်တွေဖြောင့်မတ်တဲ့ကြီးကိုသိနေတဲ့သံဃာတော်တွေနိဗ္ဗာန်ရောက်ကြရသိနေတဲ့သံဃာတော်တွေကကောင်းရင်ကောင်းမှုလို့သိပေါ့ကြည့်သွားရလေယာမီကောင်းတယ်ဖြစ်အောင်သိနေတဲ့သံဃာတော်တွေလို့သံဃာတော်တွေရဲ့ဂုဏ်မျိုးယုံတဲ့အတွက်ကြောင့်သံဃာတော်တို့ကိုယ်ပဲသိကြရတဲ့အဖြစ်တွေမကြည့်နေပါဘူးလား ဓမ္မတော်တွေထူထမ်းရတဲ့ကဖြစ်တယ်ကြီးနေတဲ့ဘယ်လိုကြည်တာလဲလို့မင်းယုံလို့ပဲကြည်တာပဲမယုံရင်တော့လည်းမကြည်တော့ဘူးမယုံရတဲ့ပုဂ္ဂိုလ်တရားမျိုးလို့အိမ်မျိုးလို့ဌာနလို့ရောက်လာတဲ့ကစိတ်ကြမကြည်တော့ဒီပုဂ္ဂိုလ်ဘာများနောက်ဆက်သွားအောင်မတော့ဘာရင်းနဲ့ဒုက္ခပေးသွားအောင်မတော့စိတ်ကြမဖြစ်သွားပါဘူးလားစိတ်နောက်ဆက်ဖြစ်ဖြစ်စိတ်ကြမကြည်တော့ဘူးတဲ့မယုံရရင်တော့မကြည်ဘူး ကံကိုယုံတဲ့အတွက်ကြောင့်လည်းကုသိုလ်ကံတွေပြောတဲ့အခါစိတ်ကြည်ကုသိုလ်ကံတွေဆိုတာဒီလိုမျိုးသိနေလားမြင်ကောင်းကံကြောတော့လည်းမြင်ကောင်းမြင်ကောင်းတဲ့အရာပဲဖြစ်ဖြစ်ဖြစ်စေကောင်မိပြုထားတဲ့ကုသိုလ်ကံမိတ္တနာမှာပဲရှိတယ်အကျိုးမပေးရသေးလို့ချင်းနိဗ္ဗာန်ရောက်ပြီဘဝတောင်တဏ္ဍာမှာရှိနေတယ်လို့ခုပြန်တာပြေတံကမယုံပါဘူးကယုံနာကိုတတ်တာတဲ့ကုသိုလ်ကံတွေဆိုတာနန္တရားဖြစ်သွားတယ်မပြုခင်တော့ ဒါနတွေပြုတဲ့အခါမှာလူကင်တုန်းကတော့သင်္ကန်းဆွမ်းကြောင်းစေနွားကမဟုတ်သူတရားဒိုးထုတွေဒီလိုမျက်စိနဲ့မြင်ကောင်းတယ်၊ကိုင်းဆွဲလုံးလုံးလက်ရကောင်းတယ်။ရကောင်းတဲ့အတွက်ကြောင့်ရေကြောင့်မီးကြောင့်မင်းကြောင့်ခုသူတို့များလေးကြောင့်မူကံတို့တွေတော့ပြည့်စည်သွားနိုင်တယ်။သူလန်းလိုက်ပြီးတဲ့အခါဒီစီလေးပါးတွေနွားကမဟုတ်သူတွေသူလန်းလိုက်ပြီးတဲ့အခါသူတို့စေနာကံလေးအလူရှင်တဏ္ဍာမှာ ကျန်နေခဲ့တယ်အဲ့ဒီကုသိုလ်စေတနာကံလေးကတော့အရုပဒတဲ့ရုပ်တရားမဟုတ်တော့ဘာတရားဖြစ်သွားပါလဲနန္တရားဖြစ်သွားနန္တရားဖြစ်သွားတဲ့အတွက်ကြောင့်ပဂတိတော်မြတ်ကြီးလည်းမမြင်ကောင်းတော့တိုင်ပတ်သုံးသလို့လည်းမမြင်ကောင်းတဲ့တိုင်ပတ်သုံးသလို့မရကောင်းတဲ့အရာပင်ဖြစ်စီတာမမိပြုထားတဲ့ကုသိုလ်ကမိတဏနာမှာပဲရှိတယ်လို့ခုပြန်လာပြတာများမယုံပါဘူးလားယုံတာကိုသဒ္ဒါ အဲဒါလိုနိဗ္ဗာန်ရောက်ပြီဘဝကြောင့်သူမရသေးလို့ပြန်မိအတွက်မိကိုယ်ပိုင်ပစ္စည်းကံဟာလိုက်ပါမြဲလို့ယုံတော့ကုသကံကြီးကြည့်ရတာစိတ်တွေမကြည်ရပါဘူးဗျာကြည်ရတယ်တဲ့ယုံလို့ပဲကြည်ရပါပဲတဲ့ကုသကံရဲ့အကျိုးပေးကိုဆင်ញင်လိုက်တဲ့အခါမှလည်းစိတ်ကြည်ကုသကံရဲ့အကျိုးပေးဒီဘဝမှာလည်းခံစားရရှိနိုင်တယ်ဒုတိယဘဝတတိယဘဝစနိဗ္ဗာန်ရောက်ဒီဘဝတိုင်အောင် ကုသကံရဲ့အကျိုးပေး ခံစားရရှိနိုင်တယ်လို့ယုံတော့ဟာကုလကံရဲ့အကျိုးပေးတွေဆင်ခြင်လိုက်တဲ့အခါစိတ်တွေမကြည်လာပါဘူးလားယုံတော့ပဲကြည်လာပါပဲတဲ့အဲ့ဒီဗราတရားဟာအရင်းကမှာပဲတရားအထုတ်တဲ့အခါမှာဣန္ဒြေ၅ပါးထဲမှာသူကအခြေခံပါပဲအကောင်းဆုံးအခြေခံပါပဲတဲ့တဒိန္ဒြေယုံကြည်မှုအာကောင်းတဲ့မြတ်လူရင်းတွေလုံးလာတဲ့ကြောင့်ကြောင့်မှုတွေအာကောင်းတာလေအထုတ်နေတဲ့ခိုက်တာမှာတော့တရားတော်ပေါ်မှာ ယုံကြည်ဖို့ကအဓိကပဲအခုအာထုတ်တဲ့တရားဖြင့်အမတ်တွေကြည့်သွားတဲ့အခါအပေတကားပြိဋ္ဌာန်ကိုမြင်သွားနိုင်ရဲ့လို့အခုပြန်လာပြိဋ္ဌာန်နဲ့ရှုံပါရဲ့လားကောင်းနေပိနေထိုင်နေဖြစ်တယ်ကြွားတယ်နှမ်းတယ်ချတယ်ကိုယ်တယ်ဆန့်တယ်ဂိုင်းတယ်ယူတယ်ဆက်ကြည့်တယ်မှတ်နေရင်မှတ်နေရင်လည်းအမတ်ကြည့်သွားတဲ့အခါအပေတကားပြိဋ္ဌာန်နိဗ္ဗာန်ကိုမြင်သွားနိုင်ရဲ့သောတပန်ဖြစ် စသည်လို့ရောက်သွားနိုင်တယ်လို့ယုံတာသတ္တာတရားတော်ပေါ်မှာယုံတဲ့သတ္တာအဲ့ဒီသတ္တာကအဓိကပါပဲတဲ့အဲ့ဒီတရားရှိလို့ရှိရင်ပရိကပိပနိုင်တဲ့နိဗ္ဗာန်ကိုမြင်သွားနိုင်တယ်လို့ယုံနေလို့ရှိရင်ဝိရိယနဲ့အားကောင်းတာအားကောင်းတာအားကောင်းလာတာပါပဲတဲ့ယုံတော့မနာမနေမအိပ်မနေအားမထုတ်နိုင်ပါဘူးလားနိဗ္ဗာန်ကိုမြင်သွားနိုင်တယ်ပရိကပိပနိုင်တယ်လို့သိတယ်မှာ လုံးတော့မအိတ်မနေမနာမနေအားထုတ်နိုင်တယ်ဒီလိုမဟုတ်မယုံကြည်အောင်လေးပဲသူများအားထုတ်လို့ကိုယ်လည်းအားထုတ်တာပဲဆိုရင်တော့မရော့ရဲသွားပါဘူးလားဒီကြီးအားလည်းရော့ရဲသွားမှာပဲဟုတ်တတ်တင်ကြီးအားကောင်းတာနဲ့အမျှဒီဝမှာမိတာဘယ်တရားပြသွားနိုင်တယ်ဒီမှာမမြင်သွားနိုင်တယ်အခုတော့မှန်ရင်းဖြင့်မြင်သွားနိုင်တယ်လို့ယုံကြည်တဲ့တရားတရားအားကောင်းတာနဲ့မျှဘုရားရှင်ကလေးမနာမနေအားထုတ်နိုင်တယ်ဘုရားရှင်ကလေး မနာမနေတူတူသလားအာထုနေနဲ့အာထုတာနဲ့အမျှတဒိန်ရေမတ္တိယကိုအာကောင်းတာလေဒုတိယအာကောင်းတာနဲ့အမျှအမတ္တိယလည်းအာကောင်းတာလေပေါ်ရပေါ်ရအောင်ဒီမှာတက်ကနဲ့တက်ကနဲ့မှတ်နေတာတတိဒုတိယအာကောင်းတာမှတ်နိုင်တယ်တဒိန်ရေမတ္တိယကိုအာကောင်းတာနဲ့အမျှသမာဓိရေစိတ်ကြီးမှုဖြစ်လာတယ်ပေါ်ရပေါ်ရအောင်ဒီမှာကတ်နဲ့ကတ်နဲ့မှတ်လိုက်တဲ့အာယုန်လေးတွေပေါ်မှာ အာရိအစအစကနေအဆုံးတိုင်အောင်ကြည်ပြီးသွားတာသမာဓိခဏိကသမာဓိသမာဓိတွေအားကောင်းတာနဲ့သမာဓိတွေအားကောင်းတာနဲ့မြတ်ပြင်းရင်လေးဝိပဿနာဉာဏ်နဲ့ဖြစ်လာတယ်တဲ့သမာဓိရှိမှဥပဒနာဉာဏ်ဖြစ်တယ်အဲ့ဒါနဲ့ယောဂီများအတွက်သတိထားကြအစပိုင်းမှာသမာဓိရှိအောင်အားထုတ်ကြရပါလေသမာဓိမှမဖြစ်သေးဘဲနဲ့ဥပဒနာဉာဏ်ဉာဏ်များဖြစ်ဖြစ်နေရင်တော့ သူဝဒနာဖြစ်တဲ့ခါမှာဒါကယုံတရားပဲဒါကအနန္တရားပဲသမာဓိကမဖြစ်သေးဘဲနဲ့လိုက်ပြီးတော့ခွဲစုနေရင်တော့ဒီယောဂီတရားတွေတွေ့တာမြင်မလားနှေးမလားနှေးပါမိမတဲ့အဲ့ဒါတော့အထူးသတိထားတယ်အစပိုင်းမှာသမာဓိဖြစ်အောင်အထုံးသမာဓိဖြစ်လာပြီခဏခွဲမှာသမာဓိဖြစ်သွားပြီဆိုရင်ဝိပဿနာဉာဏ်ဟာအလိုလိုပဲဖြစ်လာတော့ဖြစ်လာတော့တာပါပဲတဲ့ဒါပေါ့သမာဓိဖြစ်ဖို့အဓိကထားလို့အခြေပိုင်းမှာအားထုတ်ရပါတယ်တဲ့ သတိန္ဒြေအာကောင်တော့သမာဓိန္ဒြေသတိန္ဒြေကအခြေခံပြီးတော့သတိန္ဒြေအာကောင်နဲ့မြတ်ဝိရိယန္ဒြေအာကောင်ဝိရိယန္ဒြေအာကောင်နဲ့မြတ်တတိန္ဒြေမှတ်သိရမှုအာကောင်တတိန္ဒြေမှတ်သိရမှုအာကောင်နဲ့မြတ်သမာဓိန္ဒြေစိတ်တည်ငြိမ်မှုအာကောင်သမာဓိန္ဒြေစိတ်တည်ငြိမ်မှုအာကောင်နဲ့မြတ်ဒီငြိမ်တဲ့ဥပဒနာညာဖြစ်လာဥပဒနာညာပြည့်စုံသွားတဲ့အခါကျမတိတံမြတ်လို့ရှိရတောင်းတတယ်တရားဥဒ္ဓမြတ်ဒီဘေကပုဒ်ရှင်ကသာပြီးတော့ရရှိသွားကြတာပါပဲတဲ့ အိန္ဒြေ၅ပါးလေအိန္ဒြေ၅ပါးဟောကြားတာတော့အပြင်တအိန္ဒြေရဲ့သဘောတရားလေးသိသွားအိန္ဒြေထကြောင်၉ပါးကတိဏ္ဍဘအိန္ဒြေထကြောင်ဟောကြားပါတော့မယ်ဥပ္ပန္နောပါဏနာသင်္ခါရဏခယမေဝပတ္တိဥပ္ပန္နောပါဏနာဖြစ်တိုင်းဖြစ်တိုင်းကုန်သောသင်္ခါရဏသင်္ခါရတရားယုံနာနှစ်ပါးတို့၏ခယမေဝကုံရင်းကိုယ်သာလျှင်ပတ္တိရှု၏ ိတိတို့အထာရစီရောထာရဆရာသည်သံဝနေတိကောင်းစွာမတွေ့ဖွင့်ပြတော်မူခဲ့ပါပေတည်းရဟပိတမြဲဗန္ဓမာအကြီးတို့အဖျင်ယုတ်တရားနန္တရားနှစ်ပါးပဲရှိပါတယ်တဲ့အဲဒီယုတ်တရားနန္တရားနှစ်ပါးလုံးကလည်းဖြစ်ပေါ်လာပြီးတော့ အလင်းညာလင်းညာကုန်ပြက်ကုန်ပြက်သွားတာပါပဲတဲ့အဲဒီကုန်ပြက်တဲ့ဘက်ကိုစိတ်ကိုညှောပြီးတော့သုမပေးတာသုမတတ်တာဟာဣန္ဒြေထက်ကြောင်းတရားတဲ့ကြောင်းတစ်ပါးပါပဲတဲ့စိတ္တယုံနံချုပ်ပြဲဟံဧကံရှုရမည် จิตายุนังသုပ္ပေဟံဧကံရှိရမည်တရားနာနေအနုပါအလုံးဖြစ်ပေါ်လာပြီးတော့အရှင်များအရှင်များ ချုပ်ပြက်ချုပ်ပြက်ဂုံပြက်ဂုံပြက်သွားတာပဲလို့ဂုံပြက်တဲ့ဘက်ကိုသူ့ကိုညှုပ်ပြီးဆူရမယ်ဂုံပြက်တဲ့ဘက်ကိုသူ့ကိုညှုပ်ပြီးဆူရမယ်ဆိုတဲ့နေရာမှာဂုံပြက်တာတွေကိုမြင်သေးပါပဲနဲ့ဂုံနဲ့ပြက်တယ်ဂုံနဲ့ပြက်တယ်လို့ဘယ်လိုတော့မဆူရဘူးအဲ့ဒါလို့ဆူလို့ရှိရင်ပိုးပြီးတော့နှီးသွားလိမ့်မယ်တဲ့ရှုတာကတော့ငကိုရှုမြဲတဲ့မရှုရမယ်။ပေါင်းနေ၊ပိန်နေ၊ထိုင်နေ၊ထိနေ၊ကြွားတယ်၊နှမ်းနေ၊ချတယ်။ ဒီလိုပဲရှုရမယ်ရှုတဲ့အခါမှာတော့ကုံနဲ့ပြစ်တဲ့ဘက်ကိုသူ့ကိုညွတ်ထားရမယ်ဖောင်းတယ်လို့မှတ်လိုက်ရင်ဖောင်းတာကြီးကမှတ်ပြီးတဲ့ကွန်ပျူတာပြီပိတ်တယ်လို့မှတ်ရတာအစ်စ်လားအဟောင်းလားအစ်စ်တယ်ဖောင်းနဲ့ပိတ်တယ်လို့မှတ်တဲ့အခါမှာဖောင်းတာကြီးကမှတ်ပြီးတဲ့ကုံသွားရင်ပိတ်တယ်လို့မှတ်ရတာအစ်စ်ပဲဟောင်းတယ်လို့တခါပြန်မှတ်ရတယ်လေအစ်စ်လားအဟောင်းလား ကုံနဲ့ပြည့်တဲ့ဘက်ကိုသူ့ကိုညွတ်ထားရမယ်နောက်တော့ညွတ်ပါများတော့တမာရိယပိုဖြစ်လာတယ်တာမန်သုမတာနဲ့သူ့ပါဘူးတဲ့ကုံနာပြည့်တဲ့မြင်နိုင်လောက်အောင်သူ့ကိုအလေးပြုခါညွတ်ထားရမယ်တဲ့အလေးပြုပါများညွတ်ထားပါများတော့တစီဒီတမာရိယနဲ့အာရှိအာရှိလာတဲ့ကုံနာပြည့်တဲ့အလေးကိုမြင်လာတတ်ပါလေတဲ့တကယ်တမ်းမြင်လာကတော့ဘုံကညာရောက်မှတကယ်တမ်းမြင်ပါလေညွတ်ထားပါများတော့ ဣန္ဒြေ၅ပါးညီမျှသွားတဲ့အခါသက်တန်သွားတဲ့အခါအခါကျရင်ဘင်္ဂညာတော့မရောက်ခင်မှာပဲညီရတယ်တချို့တော့လောကပုဂ္ဂိုလ်ကြီးသမတ္တဉာဏ်ကြီးအစမြင်ရတယ်။မြင်တာကမှတော့မသိမချပဲမြင်ရတယ်။ဖောင်းနဲ့ပိန်တယ်လို့မှတ်နေတဲ့အခါမှာဖောင်းနဲ့အမူအရာလေးကဖောင်းတာကြီးကဖောင်းဆုံးမှသင်နေတယ်။ပိန်တဲ့ဒီလိုလည်းမပါလာဘူး။ပိန်တဲ့အမူအရာလေးကလည်းပိန်ဆုံးမှခြံနေကြတယ်လို့ ဖောင်းတဲ့ကြည့်လို့လက်မပါလာဘူးသူတို့ယောဂီများလျှောက်ထားပါတယ်။ဖောင်းတဲ့ပင်နဲ့နှစ်ခုကြားမှာဓာတ်ပြောင်းလေးတစ်ခုရှိရှိနေတယ်ဗျာ။အပြက်ကလေးအပြက်ကလေးလို့တွေးနေရပါတယ်ဗျာ။ဟုတ်ပါသလားဗျာ။ဟိုးဘယ်နဲ့လဲယောဂီကိုယ်တိုင်တွေးနေရတာ။ဓမ္မကြီးကအတင့်တင့်မိလာတဲ့ခါကျတော့ဖောင်းတာနဲ့ပင်နာနဲ့မဆက်တော့ဘူး။ဖောင်းတဲ့ကြားထဲမှာပဲဖောင်းဆုံးမှာအပြက်ကလေးလို့သိရတာချင်းသိနေကြားထဲမှာပဲ။ အပြတ်ကလေးကိုထင်းဖောင်းတဲ့သူတို့ပိန်တဲ့အမှုရတဲ့လိုက်မပါတာမျိုးဈာပြဈာပြကလေးကိုညင်းညင်းညင်းလာတယ်။ဟောင်းတဲ့အမှုရလျာပိန်တဲ့သူတို့လိုက်မပါဟောင်းဆုံးမှပြက်ကြံနေတဲ့လိုပိန်တဲ့အမှုရလျာဟောင်းတဲ့သူတို့လိုက်မပါဒါရင်မှပြက်ကြံနေတဲ့လိုလုံးရသိကြည့်လာတယ်မထင်မရှားပဲသိပြီးတယ်သူညာစရာမသိပြီးတော့သွားရေနှမ်းတယ်ထပ်လို့မှတ်တဲ့ခါမှာဒီတိုင်းသွားတဲ့အမှုရလေးอ่ะ လမ်းနဲ့တူလိုက်မပါဘူးနောက်မှအရေးကလေးအရေးကလေးကိုကြံနေခဲ့တယ်လမ်းနဲ့မူရလေးကလည်းမင်းစားရမူရတော့လိုက်မပါနောက်မှကြံနေခဲ့တယ်လို့မင်းစားရမူရလည်းပြန်သွားရမူရတော့လိုက်မပါလားလုံးနဲ့မူရတယ်အရေးကလေးများအရေးကလေးများကိုကြံကြံနေခဲ့တယ်ဗျာတဲ့ဟုတ်တယ်ကုန်ပြစ်တာလေးတွေအစနာတွေ့လာတာပါလေဒါမှမဟုတ်အမြဲတမ်းတော့ဒီမတွေ့ရဘူးဣန္ဒြေ၅ပါး ညီမျှသွားတဲ့အခါအသင့်တဲ့ထက်တန်နေတဲ့အခိုက်တန်ညီမျှသွားတဲ့အခါသိသွားတယ်နောက်တစ်ခါပြန်မသိပြန်မှမြေတိုင်းကမှတ်နေရတယ်အဲ့လိုထင်ရှားရှားလည်းမတွေ့ရအများအားလည်းမတွေ့ရတော့ယောဂီကမကုံပြစ်တဲ့ဘက်ကနေပြီးတော့စိတ်ကိုတင်းမိတတ်တယ်တဲ့ဒါစိတ်တွေကထင်လို့ဖြစ်ပါလိမ့်မယ်တကယ်တမ်းတော့ကုံပြစ်တာဘုံမမထင်ပါဘူးအမြဲလည်းမတွေ့ရထင်ထင်ရှားရှားလည်းမတွေ့ရတော့မကုံပြစ်တဲ့ဘက်ကနေစိတ်ကိုပြန်ပြန် ချို့ယောဂီများရှင်းထားတာလေရှင်းထားမှုတတ်တယ်အဲ့ဒါလည်းမသိနေကြရဘူးလေဂုံပြစ်တာလေးတွေကအသိတဲ့တွေ့လာပြီနောက်တော့တကယ်တမ်းပဲဂုံပြစ်တာတွေတွေ့ရတော့မှာပဲလို့ဂုံပြစ်တဲ့တကူကစိတ်ကိုညှို့ထားရမယ်တဲ့ရှင်းကရှင်းကမှားလို့သမာဓိနဲ့ရင့်ကျက်အားရှိဆက်တာလာတဲ့အခါဘိညာညာလို့ရောက်သွားတဲ့အခါဂုံပြစ်တာတွေကိုပဂရိတော်မျက်စိနဲ့မြင်ရတယ်မြင်ကြပါလေ ဖောင်းတယ်လို့မှတ်လိုက်ဖောင်းတာလည်းရေခနဲ့ဆိုကုန်ပြက်သွားပိတ်တယ်လို့မှတ်လိုက်ပိတ်တယ်ကုန်ပြက်ရေခနဲ့ဆိုကုန်ပြက်သွားအဲ့ဒီခါကျတော့ဘင်္ဂညာရောက်လာတဲ့ခါကျတော့ဘလောဝိပဒနာတဲ့အာရှိတဲ့ဝိပဒနာတဏ္ဍရက်တရားမသင်ရှားတော့ဘူးဝါမိုက်ပုံကံရက်တယ်မသင်ရှားတော့ဘူးခန္ဓာကိုယ်ထဲတရားရက်လည်းမသင်ရှားတော့ဘူးအမူအရာလေးတွေသင်ရှားတယ်သဘောတရားလေးတွေသင်ရှားတယ်ဖောင်းတယ်လို့မှတ်ရင်တောင်းတင်းတုံးမှမကလေးကဒီကနေ့ဆိုကုန်ပြက်သွား ဘိန်းနဲ့လုံးမလဲဘိန်းနဲ့အမူအရာလေးထုတ်ချတဲ့အမူအရာလေးဒီကနေ့ဆိုကုန်ပြက်သွားကုန်ပြက်တာကိုပဂရိတော်မြတ်နဲ့မြင်ရတယ်ခင်းချာချာကြီးတွေ့သွားကြတယ်သွားရဲနှမ်းတယ်ချက်လို့ဟုတ်တယ်ညမလဲဒီတိုင်းစာမျိုးမှလည်းဒီကနေ့ဒီကနေ့ကုန်ပြက်သွားတာနန်းတယ်လုံးမလဲနဲ့နှမ်းတဲ့အမူအရာလေးဒီကနေ့ဒီကနေ့ကုန်ပြက်သွားတာချက်တယ်လုံးမလဲနဲ့ချက်တဲ့အမူအရာလေးဒီကနေ့ဒီကနေ့ကုန်ပြက်သွားတာပဂရိတော်မြတ်နဲ့မြင်ရတော့မြင်သွားကြတယ် နောက်တော့သမာဓိနဲ့တစ်ဆင့်ရင့်ကျက်အားရှိထက်သန်လာတဲ့အခါမတ်စရာအာယုလေးတွေကကုန်းကုန်းသွားတာမဟုတ်ဘူးမတ်တိစိတ်ပါနောက်ကလည်းလည်းတော့ကုန်းပြက်ကုန်းပြက်သွားတာကိုမြင်ကြတယ်။ဟောမျိုးလုံးမှလည်းဖောင်းတာလည်းဒီနေ့ကုန်းပြက်ဖောင်းမျိုးလုံးမှလည်းတဲ့မတ်တိစိတ်ပါနောက်ကဒီကနေ့ဆိုကုန်းပြက်တာမြင်ရတယ်။ဒီနေ့လုံးမှလည်းနဲ့ပိနေမှုရဲ့ဒီကနေ့ဒီကနေ့ကုန်းပြက်ဒီနေ့လုံးမှလည်းတဲ့မတ်တိစိတ်ပါကုန်းပြက်မြင်သွားကြတယ်။ မတ်တရားအာယုရုပ်တရားလည်းဘောင်းကပင်နာလည်းမမြဲဘူးမတ်တိတိလည်းမမြဲဘူးလို့မသိသွားပါဘူးလားမမြဲဘူးဆိုတာဗမာလိုပါဠိလိုကြတော့မိစ္ဆာဟုတ်နေရခြင်းခါရဝိပအများဆရာသမားများပြောတာလို့အနိစ္စအခုဗမာတွေ့မိရပါနဲ့ခုခန္ဓာကိုယ်မှာတွေ့မြင်ဝမ်းမြောက်ဝမ်းသာတွေဖြစ်နေကြတာအနိစ္စဖြစ်အနိစ္စမှာမတွေ့ရပါဘူးလား အဲဒီလိုတွေ့သွားတာလေလို့မေးရင်ကုံနဲ့ပြက်တဲ့လူကိုစိတ်ကိုညှို့ပြီးတော့သူ့မှလို့တွေ့တာမညှို့ထားဘူးဆိုတော့တော်တော်နဲ့မတွေ့ဘူးကုံနာပြက်တယ်တော်တော်နဲ့မမြင်ဘူးမှတ်လို့တာကောင်းနေကြတဲ့စိတ်တော်ရဲ့ပုဂ္ဂိုလ်ကုံနဲ့ပြက်တဲ့လူကိုစိတ်ကစိတ်ကိုမညှို့ထားတဲ့အတွက်ကြောင့်ကုံနာပြက်တယ်မမြင်တော့အနိစ္စတယ်မထင်သာမထတာဆံမြတ်ကကုံနဲ့ပြက်တဲ့လူကိုစိတ်ကိုညှို့တော့သူ့မှပြရမယ်မမှားကြပါဘူးလား အထာရာဆရာကြီးဆိုတာမြတ်စွာဘုရားရဲ့အလိုတော်ကိုသိကြတဲ့ပုဂ္ဂိုလ်ကြီးအများဆုံးသိတဲ့ပုဂ္ဂိုလ်ကြီးသူတို့ဖွင့်ပြတဲ့စကားတွေကလည်းမြတ်စွာဘုရားကြီးပါဠိတော်တွေကယူတော့ဖွင့်တာများပါလေဒါကြောင့်မို့အထာရာဆရာကြီးဖွင့်ပြတဲ့စကားတော်တွေကမြတ်စွာဘုရားစကားနဲ့အလားတူရဲ့တဲ့မြတ်စွာဘုရားဟောကြားတဲ့လိုပါပဲတဲ့မလိုက်နာခြင်းပါဘူးလား သူကအရင်နှမ်းနေချက်လို့မှတ်တဲ့အခါမှာဒီတိုင်းပဲစားလို့မှတ်လိုက်တဲ့အခါဆိုတော့အမှုရလေးကြီးဆဲကြီးကနေကုန်ပြတာကိုမြင်ပြီးတဲ့ပြင်စားလို့မှတ်တယ်မှတ်တိစိတ်ပါလိုက်တော့ကုန်ကျဲနှမ်းတယ်လို့မှတ်တဲ့အခါမှာနှမ်းတယ်မူလည်းကြီးကနေကုန်ပြသွားတာကိုမြင်ပြီးတဲ့ပြင်နှမ်းတယ်လို့မှတ်လိုက်တယ်မှတ်တိစိတ်ပါကုန်ပြသွားတာကိုမြင်ကြပြန်တယ်စားလို့မှတ်တဲ့အခါမှာထားတဲ့မှုရလေးကြီးကနေကနေကုန်ပြသွားတာကိုမြင်ပြီးတဲ့ပြင်မှတ်တိစိတ်ပါလိုက်တော့ကုန်ပြသွားတာကိုလည်းမြင်ရတယ်ကြွားတယ်နှမ်းတယ်စားတယ် ကိုမူရာယုတ်တရားတွေလည်းမမြဲဘူးမတ္တိခေလည်းမမြဲဘူးမသိပါပါဘူးလားမမြဲဘူးသရဗမာလိုပါဠိလိုကြတော့မိစ္ဆာကိုပြစ်တာတွေကရှင်းများအားကြည့်တော့နှိမ့်ချက်နေတကယ်လို့ရှင်းရပါလားကွန်ပျက်တာတွေညာအားကြည့်တော့နှိမ့်ချက်နေတကယ်လို့ပဲအဲဒီကွန်ပျက်တာတွေကိုကြီးအောင်လိုက်မှတ်ရတယ်ရှင်းရလိုက်တာရှင်းလိုက်တာခင်ဗျာလူငယ်တစ်ခါလူလျှောက်ထားတယ်ညာအားကြည့်တော့ကြီးအောင်မှတ်ရတော့မရှင်းရပါဘူးလား သိရတယ်ဆိုတာဗမာလိုပါဠိလိုကြတော့ဂုံပြစ်တာတွေကသိညာသိရဒုက္ခတွေဒီသိရဒုက္ခတွေဘယ်လိုများကာကွယ်လို့ရပါလိမ့်မယ်ဘယ်လိုမှကာကွယ်လို့မရဘူးသူတဘောတိုင်းသူဂုံပြစ်နေဖြစ်နေတာပဲကိုယ်သုံးမရပါလားကိုယ်သုံးမရပါလားဆိုတော့ဗမာလိုပါဠိလိုကြတော့နတ္တပါလားနေစဉ်ခါရကြားလေရတဲ့အနိစ္စဒုက္ခအနတ္တကြီးဘယ်မှာတွေ့ကြရပါလဲ ခုခန္ဓာကိုယ်မှာတွေ့ရအနတ္တဉာဏ်အမြင်ပိုင်းသွားတဲ့အခါဉာဏ်ကိစ္စများဘယ်ဘုံများရောက်သွားကြပါမလဲနိဗ္ဗာန်ရောက်သွားမှာနိစ္စဒုက္ခအနတ္တဉာဏ်မျိုးပိုင်လို့ရှိရင်ဉာဏ်ကိစ္စများဘယ်ရောက်သွားပါမလဲကောင်းတဲ့ပြုတိုင်းပြုတိုင်းဆူတောင်းတဲ့နိဗ္ဗာန်ချမ်းသာရောက်သွားမှာပါပဲတဲ့အနိစ္စမြင်ဖို့ကအဓိကပါပဲအနိစ္စမြင်အောင်လဲဘယ်လိုများရှုမှတ်ရပါမလဲ အခြားတစ်ပါးသောပုဂ္ဂိုလ်တွေကမေးလာလို့ရှိရင်ဘယ်လိုချွတ်မှရပါမလဲကုံနဲ့ပြည့်တဲ့ဘက်ကိုညွတ်ပြီးတော့ချွတ်မှရမယ်ညွတ်ခံရမယ်ညွတ်မှပဲမြင်တာများပါတယ်မညွတ်ထားဘဲနဲ့တာမန်ဆုံးရင်းတော့တော်တော်နဲ့မမြင်နိုင်ဘူးတဲ့ကုံတာတွေပြည့်တာတွေမြင်ရတော့မတ်တရားအာယုံဖောင်းတာပညာကြီးကကုံပြည့်မတ်တိတိလည်းကုံပြည့်ကုံပြည့်တာတွေမြင်ရတော့မြဲတယ်လို့ထင်ပါတော့မလား မမြင်ဘူးမမြင်ဘူးအနိစ္စအမြင်အနိစ္စစိတ်ကိုမြင်တာနဲ့ဒုက္ခစိတ်အနတ္တစိတ်တွေလည်းမြင်တော့တာပါပဲတဲ့လက္ခဏာစိတ်တွင်တခုမြင်အကုန်မြင်သိတော်သည်လက္ခဏာစိတ်တွင်တခုမြင် အကောင်းမင်းတိတော်သည်ကုံနဲ့ပြည့်တဲ့ဘက်ကိုထိတ်ကိုညောပြီးတော့ဆုမှတ်လို့ကုံပြည့်တာတွေမြင်အနိစ္စကိုလက္ခဏာစစ်ကိုတစ်ခုမြင်တာနဲ့ဒုက္ခလက္ခဏာလည်းမြင်အနတ္တလက္ခဏာလည်းမမြင်သွားနိုင်ပါဘူးလား။ ပါဠိတော်မှာလာတဲ့အတိုင်းဖြစ်ပင်ပါဆရာတော်ပြည့်ရဲ့တဲ့ပိဋကများတွေ့လို့နဲ့မှတ်သားမိရအောင်ဆောင်းပုံလေးစီးရတာပါပဲတဲ့အနိစ္စဒုက္ခအနတ္တလို့မြင်ရတာဉာဏ်ပိဋကများအတွက်ဝမ်းမြောက်ဝမ်းသာဖြစ်เสียအထုထုဘာသာကြားတွေကြတော့အဲ့ဒါတွေကိုသိမယုံကြည်ရဘူးတဲ့စိတ်စိတ်ကလည်းတော်လေးစိတ်စိတ်ကကြားတဲ့ကနိုင်ငံเจ้าကိုသွားကြညာတော်တင်ကိစ္စဘောနဲ့သွားတဲ့ကဘာသာကြားတွေနဲ့သွားတွေ့ကြ သိကြတဲ့ကဒီတို့ရဲ့အယူဝါဒဒီတို့ရဲ့တရားလို့ရုပ်ပြဆမ်းပါအောင်အနိစ္စလို့မြင်အောင်ရှုရမယ်ဒုက္ခလို့မြင်အောင်ရှုရမယ်အနတ္တလို့မြင်အောင်ရှုရမယ်မြတ်စွာဘုရားတရားဒေသနာတော်ရာအဲ့လိုပြောပြတော့ဘာသာကြားတွေကဘယ်လိုပြောကြလဲဆိုတော့သင်တို့ရဲ့ဘုရားဝါဒအဆုံးမြင်ဝါဒမျိုးတွေလို့ပြောတယ်တဲ့ပြောတော့ဟာ မတင်ရဘူးဒီလိုပုဂ္ဂိုလ်ရှိတဲ့ကာသာဝါဒကိုအဆုံးမြင်ဝါဒကြီးပဲဆိုတော့မတင်ရကြဘူးအဆင်မပြေခဲ့ဘူးတဲ့အခုပြန်နာပြိဿံကတော့အဆုံးမြင်ဝါဒကြီးပဲလို့ပြောလို့ရှိရင်သဘောကျကြပါပဲအနိစ္စလို့မြင်တယ်ဒီခန္ဓာကိုယ်ထဲမှာရှိတဲ့ဒုက္ခနံပြန်နှစ်ပါးလုံးဘာတစ်ခုမှမြဲတာမရှိဘူးအနိစ္စပဲဆိုတာအဆုံးမြင်လားအကောင်းမြင်လားဒီခန္ဓာကိုယ်ထဲမှာရှိဒုက္ခနံတရားနှစ်ပါး အကုန်လုံးဆင်းရဲဒုက္ခကြီးပဲချမ်းသာတာတစ်ခုမှမရှိဘူးမြင်ရမြသိရတဲ့အရာကိုသူ့မှန်တယ်မြဆင်းရဲဒုက္ခကြီးပဲဒုက္ခတော့ဒုက္ခမျိုးကြီးတွေပဲဒီခန္ဓာကိုယ်ကြီးကလည်းဒုက္ခပဲလို့ဒီလိုမြင်တာအဆိုးမြင်တာအကောင်းမြင်တာကိုခန္ဓာကိုယ်နဲ့တို့ကအရာရာဒီမှာကိုယ်ဆိုးရတာဘာတစ်ခုမှမရှိဘူးဘဝတိုင်းကိုဖြစ်နေတာဖြစ်ဖြစ်နေတာဖြစ်တာပဲ ဘာတခုမှကိုယ်ဆိုးရတာမရှိဘူးလို့မြင်တာနဲ့ဆိုးမြင်တာအကောင်းမြင်တာကျန်တဲ့ပြည်သူများလည်းဘောကျတယ်ဟုတ်တယ်ဆိုးမြင်တယ်လို့ဝန်ခံရပါဘူးလားဝန်ခံရပါမယ်အဆိုးမြင်မှအကောင်းတကယ်သူစိတ်ကိုရနိုင်တယ်ပြန်မပြရပါဘူးလားဒီခန္ဓာကိုယ်ကို